ကျေးဇူးရှင်မဟာဗောဓိမြတ်ဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်း၌19ရက်6လ69ခုနှစ်တွင်ဟောကြားတော်မူသောတရားတော်လူပြည်ရောက်တော့လူတို့သုံးတဲ့သုံးထိုက်တဲ့ကာအကျိုးပြီးကာမကုသိုလ်ကာမစည်းစိမ်တွေခံစားကြရမှာပါပဲဒါလည်းပြည်လို့မလွတ်ကြပါဘူးသို့တော့တုံးတဲ့နေရာမှာ ဝတ်သားကြရင်တော့နိုင်ပါဝတ်ဖတ်ကိုမဝါမိအောင်မကဲ့မိအောင်ကြိုးစားမှန်လားပါဘယ်ဟင်ဝတ်သားကြရင်တော့နိုင်ရဝတ်ဖတ်မကဲ့မိဖေးနဲ့ကြားနိုင်မှာမလားဖို့ကြားနိုင်မှာပါဗျဟုတ်ကလားဝတ်သားနဲ့ဝတ်ဖတ်ကိုခင်ဗျာဟင်ပြီးတော့ကြက်သားလည်းကြိုက်ရင်စားပြကြက်ဖတ်ကိုမဝါမိဖေးနဲ့ဗျာဟုတ်ကြားပါမလားဟင်ကြားအောင်ကြိုးစားမှာဘယ်လိုရမှာတော့ဘို့ဟင် ကျက်သားတော့ကြိုက်ရင်စားကြသားအဲကျက်ဖက်ကိုမဝါမိအောင်ကြိုးစားဟင်အဲ့တော့ဒုပေရာဝတ္ထုဖြစ်ဖြစ်ကွယ်ပညာနဲ့ပရမဆိုတာနှမျိုးရှိတာကြီးတယ်ပဲမှန်ပါပါဗျာဟင်သူကလေးတယောက်မွေးလို့ရှိရင်နာမည်တစ်ခုပေးရတယ်လို့ပဲမှန်ပါပါဗျာတရားဝတ္ထုတစ်ခုအသေးဆန်းပေါ်ရင်ပညာတစ်ခုဆိုတာတရားတစ်မျိုးပဲမှန်ပါပါဟုတ်ကလားမှန်ပါပါအဲ့တော့သူဂျုံမောက်လုပ်တဲ့ဟာပဲထားပါတော့ဗျာ ကျုံမောက်လုပ်တဲ့ဟာပဲဩပထမဆုံးပေါ်လိုက်တာကြတော့ကိမုံဆိုတော့နာမပေးရဲ့နောက်တခါအဲ့ဒီဂျုံမုံတော့ဂျုံမုံပဲသူနဲ့မတူတဲ့တို့ခေါ်စာနည်းမျိုးလုံနည်းမျိုးနဲ့လုံလိုက်လို့မုံတစ်ခုဖြစ်လာတော့ပေါင်မုံလို့ထပ်ပေးရတယ်မှန်ပါပါအဲ့ဒီကိမုံနဲ့ပေါင်မုံသဘောချင်းတူရလားတူပါပါဂျုံတော့ဂျုံကြီးတယ်ပဲမှန်ပါပါဒီအဲအဲနောက်တိုင်းလေးဒီတိုင်းမှာကြမုံကျွတ်တို့ဟုတ်ကလားဟဲ့အဲကိတ်တော်မဲ့တို့ပါကိတ်ညာကိတ်ခွဲလိုက်သေးတယ်ဟဲ့မှန်ပါပါဟင် အဲတခါတော့ပေါက်စီးတဲ့နံပြားတဲ့အဲ့ဒါဂျုံလေးကြီးတဲ့ပဲကိုမှန်ပါပါဗျာဟင်အဲ့ဒါဂျုံတစ်ခုတည်းရပဲအဲ့တော့သဘောတစ်ခုတစ်ခုပေါ်လာတိုင်းပေါ်လာတိုင်းအပြောတစ်ခုတစ်ခုပါမှကြီးတဲ့ပဲမှန်ပါပါဗျာဒါဖြစ်လို့လူလူချင်းအသေးယူလို့လို့ရှိရင်အဲအဆက်ဆံရင်လို့လို့ရှိရင်တို့ဒီအပြောမှမပါပဲနဲ့ဘယ်လိုလုပ်ဆက်ဆံရမှာလဲဆက်ဆံလို့မရပါဗျာဟင်အဲ့တော့ပြောနေမှတို့ဆက်ဆံလို့ရမှာပေါ့အဲ့တော့သဘောတစ်ခုပေါ်လာရင် အပြောတစ်ခုပါမှာကြီးတဲ့ပဲမှန်ပါပါအဲ့ဒီသဘောကိုတို့ပရမလို့တုံးတော့အပြောကိုပညာလို့တုံးမှာလားမှန်ပါပါဗျာဟင်အဲ့တော့တစ်ခုတစ်ခုမှာအင်းသဘောနဲ့အပြောနှစ်ခုရှိတာထင်တယ်မှန်ပါပါဗျာဟင်အဲ့တော့သဘောပရမအပြောပညာတို့မို့အပြောပညာသဘောပရမနှစ်ခုရှိမှတင်တယ်ဖို့မှန်ပါပါဗျာဟင်အဲ့နှစ်ခုနှစ်ခုပဲဟောအပြောပညာသဘောပရမ အဲ့တော့ပညာဆိုတာပါပြောတာတော့ပါဠိလိုပြောတာဗမာလိုတော့ဖြင့်ကိုယ်ကိုယ်ပြားပြားအတိပေးတဲ့မှန်ပါဗျာဟင်ပဂါရိနာညာဏပညာတန်ဒီလိုထင်တယ်ဟဲ့မှန်ပါဗျာဟင်ကိုယ်ကိုယ်ပြားပြားသိသေးတာအော်တို့ဒီဒီမှာရှိနေလူတရားဆိုတာတော့ဟဲ့လူလာပန်းဆိုရင်ဘယ်သူလာလို့ရမှာဘယ်သူမှမသိပဲနဲ့လုံးနေတာဟုတ်ဗျအဲ့တော့ကိုဖြူလာပန်းဆိုရင်ဘယ်လိုတော့အဲ့တရားတွေကတယောက်တည်းကိုကိုယ်ပြားပြားသိသေးတာထင်တယ်မှန်ပါဗျာပြင်းလာပြင်းလာတဲ့တတိပဲမှန်ပါဗျာ ဟင်သူ့လူလာကောင်းသူတို့ဘယ်သူလာမှမမှမသိပဲနဲ့ဟင်အဲကိုဖြူလာကောင်းသူဒီလူတရားထဲမှာရှိတဲ့တဲကကိုဖြူလို့ကိုရပြရအမိမှဲ့ထားတဲ့လူတရားဟာလာကိုလာမယ်ဟုတ်ကလားဗျမှန်ပါပါအဲကိုမျိုးပြုတ်ဆိုရင်ဘယ်နဲ့တော့ကိုမျိုးလာမှာကိုမျိုးလာမှာပဲအဲလူတရားထဲကတယောက်တည်းကိုကိုကိုပြပြသိသိခြင်းလို့သုံးကိုကိုကိုပြပြဖက်ခံခြင်းလို့ဒီဟုတ်ကိုကိုပြပြအသုံးပြုခြင်းလို့မှဲ့ထားတာတွေမှန်တယ်များကိုပညာလို့တော့ဟင် မှန်ပါပါထံရည်ပြီးချိုးဤကျန္တရာပြီးချိုးဤကြာပြီးချိုးဤအချိုးမုံပြီးချိုးဤဟုတ်ကလားမှန်ပါပါအဲ့လိုချိုးတာလေးကိုရှင်းနေတတ်တယ်မှန်ပါပါအဲ့တော့ချိုးပြီးသားဆိုရင်ဘာပြီးလို့ပြီးရမှမှန်ပြီပဲနဲ့မှန်ပါပါဗျာအဲ့ထံရည်ပြီးသားဆိုမှကိုစားကျင်တဲ့ရတာကိုစားလို့ရမှာတယ်ဟဲ့မှန်ပါပါဗျာဟင်ကြာပြီးသားဆိုမှကြာပါအေးချိုးမုံပြီးသားချိုးမုံစားရမှာဒါမှရမှာပေါ့ဗျာမှန်ပါပါဗျာအေးအဲ့တိုင်သူ့ဒီကိုခံစားလို့တဲ့ရတာတတ္တိလို့ခေါ်တဲ့သဘောတဘာဝလေးကို အဲ့ဒါလေးကိုကိုယ်ကိုပြပြပြီးအောင်မဲ့ထားတဲ့အပြောလေးကိုပဲပညာလို့တုံတာတင်ညာမှန်ပါပါဗျာဟင်အပညာပရမတ်ကတော့ပရမတ်ကဘယ်နေရာဖြစ်ဖြစ်သူ့ရဲ့သဘောတတ္တိကနေပြီးတရားသားမှလျှော့ဘူးမလျှော့ပါဗျာဟင်းတန်ဃာတော်ကြီးကွာတန်ဃာတော်ကြီးကွာတရားသားမှလျှော့ဘူးဟင်ဟင်ပရမတ်ပရမတ်အတိုင်းနဲ့တို့သွားမှာပဲမှန်ပါပါဟင် အဲ့တော့တို့ပရမတ်ကတော့တို့ဥပမာမဲ့ဒီဟာတစ်ခုကိုတို့ထမ်းလေးရလို့ပဲဆိုတယ်ဆိုပါတို့ဟင်အဲ့ဒီထမ်းလေးရလို့ဆိုပါတို့ဒါကတို့ဗမာတွေကခေါ်တာထင်တယ်မှန်ပါဗျာဟင်ထမ်းပင်ကဖြစ်တရားကိုထမ်းလေးရတို့အဲ့လိုခေါ်တာမှန်ပါဗျာဟင်အဲ့ထမ်းလေးရတတိကပါတော့ဟုတ်လားပါဗျာဆိုတာအဲ့တို့ဒီတို့ဗမာကတော့ထမ်းလေးရလို့ခေါ်မှာပေါ့တို့ကလားကိုသွားမေးရင်ဘယ်လိုခေါ်မလို့ကလားလို့ပဲခေါ်မှာထင်တယ်မှန်ပါဗျာတို့သွားမေးရင်တော့ ရုပ်လို့ခေါ်မှာပါအဲ့ဒီရုပ်လူပဲတို့ခေါ်မှာပဲဟင်အင်္ဂလိပ်သွားပြီးတော့အင်္ဂလိပ်လို့ခေါ်မှာပါအဲ့တော့ပြောရတော့ကွဲပြီးမယ်ထင်တယ်မှန်ပါပါကွဲပါတို့ထင်ရကတော့ရာတို့မှာတို့ရှာမှမဟုတ်ပဲဟောကာရှာတို့တော့အချို့ပါပဲဗျာတမျိုးပြောင်းမလားမပြောင်းပါဗျာဟင်အဲ့ဒီရုပ်ရှာသွားတို့မေးဆိုပါပဲဗျာမပြောင်းပါဗျာတို့တို့အင်္ဂလိပ်ကြီးရှာကိုသွားပြီးတော့တို့မေးမပြောင်းပါဗျာဟာဒါလူတွေမို့ထင်တယ်ဗျခွေးရှာတုံမယ်ဗျခွေးရှာလည်းမကြောင်းပါဗျအခဏငါးရှာတုံမယ်ဗျငါးရှာလည်းမကြောင်းပါဗျအေးပရမတ်ဆိုကြောင်းလို့ကြောင်း တာရှိဘူးအဲ့ဒါကိုပရမတ်လို့ခေါ်တာမှန်ပါပါသူသူ့တဘာဝတတ္တိကနေမပြောင်းလဲတာကိုသဘောတရားကိုအဲ့ဒါကိုသူပရမတ်လို့တုံးတယ်မှန်ပါပါဟင်အပြောကတော့ဟိုဒီနေရာမှာတမျိုးဟိုနေရာတမျိုးသူ့ရဲ့ပင်ကိတာနဲ့သူပြောတာလွဲမယ်မှန်ပါပါသဘောကတော့မလွဲဘူးမလွဲပါဘူးဟုတ်ကလားမှန်ပါပါအဲ့တော့ဒီထညက်ဆိုတဲ့တခုထဲမှာခြူတာနဲ့ထညက်ဆိုတာပညာနဲ့ပရမတ်နှစ်ခုတွဲနေတယ်ထင်တယ်မှန်ပါပါဗျာဟင်ငရုတ်သီးမှာဟောငရုတ်သီးလို့ခေါ်ခံရတာနဲ့ဖတ်တာနဲ့ နှစ်ခုတွဲပါဗျာဟင်မယုတ်တိရတာတို့အပြောကြောင်းရင်ကြောင်းမယ်သတ်ထားကတော့ဘယ်မှမကြောင်းဘူးကြောင်းမှမလားဟိမကြောင်းပါအဲ့ဒါပရမနဲ့ပညာရှိတယ်လေတို့လူမှလည်းဒီတိုင်းပဲကွယ်ပရမနဲ့ပညာတွဲနေကြတာကြီးတယ်ပေါ်ပေါက်နေတဲ့တို့တတ္တဘောကရှိတဲ့တတ္တဝါတွေပဲဖြစ်ဖြစ်အင်းဩကာသလောကထဲမှာရှိတဲ့တို့မြေကြီးအဲဒေါ်တောင်းတာတွေပဲဖြစ်ဖြစ်လေသင်္ခါရလောကလို့ခေါ်တဲ့တို့ပြုပြင်ထားတဲ့ဒီတိုက်သားနေအိမ်ကာယထားတွေပဲဖြစ်ဖြစ်ဟိမှန်ပါပါဗျာ ဟင်အပြောနဲ့သဘောအပြောနဲ့သဘောဆိုတာနှစ်ခုတော့အမြဲတွဲနေမှာတင်တယ်တွဲရပါဗျာအဲ့တော့သဘောရှိနေတယ်များအပြောရှိနေမှာမှန်ပါဗျာအပြောရှိနေတယ်များသဘောရှိမှာသဘောရှိနေမှာပဲအဲ့ဒီလိုနှစ်ခုအမြဲရှိနေတယ်ရှိနေတော့ကိုတို့ပါလို့ရမလို့ဟဲ့ပရမသတ္တကိုသုံးနိုင်ဖို့လိုသည်မှန်ပါဗျာလူဘဝရောက်တော့သာသနာနဲ့ကြုံတော့ဟင် မှန်ပါဗျာပြီးတော့နီးပေးမဲ့ဆရာသမားတွေရှိတုံးလားမှန်ပါဗျာပြီးတော့အရွယ်နဲ့ကျမ်းမာရေးကောင်းတုံးလားမှန်ပါဗျာဒီချိန်မှာတို့ပရမသတ်ကိုသိဖို့လိုသည်မှန်ပါဗျာအဲ့ဒီပရမသတ်ကိုသိရင်တို့လူသိအဲ့ဒါမှလူသိမှန်ပါဗျာတို့လူဆိုတာပါဠိစကားဟုတ်ကဲ့ဗမာလိုတော့အကြောင်းအကျိုးကိုခွဲပြီးမှတယ်မှန်ပါဗျာအကျိုးရှိပြီးမရှိပြီးကိုကိုယ်ကပြလာသိတာကိုလူလို့ခေါ်တာတယ်မှန်ပါဗျာပြီးတော့အပြည့်ရှိပြီးမရှိပြီးကိုကိုယ်ကပြလာသိတာကိုလူလို့ထင်တယ်မှန်ပါဗျာဟင် လူရပြုတ်ပါအဲ့လိုလာတာဟုတ်ကဲ့မှန်ပါပါဗျအဲ့တော့လူဘဝရောက်တော့နာဒီအတိတွေကိုသိနေတာထင်တယ်ကွမှန်ပါပါပရမရဲ့သဘောတဘာဝမှန်ပါပါအဲ့တော့ဒီပရမရဲ့သဘောတဘာဝပေါ်မှာရင်အာယုံခံစားလို့ရှိရင်တို့ကိလေသာဝင်စရာမရှိဘူးမရှိပါဗျတင်းရပေါ်မှာတို့ကိလေသာဝင်တာမှန်ပါပါဟင်အဲ့တော့ဒီပရမအာယုံလေးတွေတက်တက်ခံစားခြင်းလို့ရှိရင်ခင်ဗျားတို့တယောက်ထဲတင်းအောင်ပေါင်းမှန်ပါပါဟင်တက်လာဖို့တယောက်ထဲအဲ့အခါမှာကျရ ထိုးတယောက်ဆက်ကိုမတည့်ဘူးအဲ့တော့ဖွားတင်ပြီးတော့ဘယ်တော့တည့်မှာလဲဟင်ဒီပါဗျာတဲ့ခါကျမတဲ့ခါမကျမတဲ့ဖတ်တယ်မင်းနဲ့တဲ့တာများလားမတဲ့တာများလားတော်တော်နှမ်းပြီးဆယ်သိသိဘယ်လောက်တဲ့ဟုတ်ဟင်တဲ့တာများပါဗျာဟုတ်ပါမလားဗျာမတဲ့တာကများမပါဘူးတန်းခံပြေးရမယ်ဘူးဟင်ဖတ်တယ်မင်းလေးဒီအကြည့်တမျိုးပြောအောင်ပါဟင်တို့တယောက်တည်းကိုကိုနဲ့ကိုစိတ်မှမတည်ပဲခွေဟင် ကိုကိုနဲ့ကိုသိဘယ်နှခါတဲ့ရောဟိမတဲ့တာများပါဟင်တဲ့ဘူးရမတဲ့သူနေရတူပါတော့သဘောချင်းမှမတူတာမှန်ပါပါဗျာသဘောချင်းမတူတာနှစ်ခုပေါင်းထားတာဥပမာမဲ့တို့ဟိုညင်ချင်းမတူတဲ့တရားချင်းမတူတဲ့လင်မယားနဲ့အလုံးတူမှန်ပါဟင်မယားဖြစ်သူက ADA ဆက်လင်ဖြစ်သူကတပ်ပူဆက်လောက်ဟင်ပြာရခတ်သမားဟုတ်ကလားဟိမှန်ပါပါယောက်ျားနဲ့မိန်းမဆိုတဲ့က သဘောချင်းတူလို့လားမတူပါဘူးဟဲ့ယောက်ျားတဲ့မိန်းမတဲ့အပြောချင်းကွဲနေတဲ့ကသဘောချင်းကွဲနေပြီတာမှတ်တော့မှန်ပါပါပြီးကြတဲ့ညီမတယောက်ပါကွဲမယ်ဆိုအဲ့ဒီအိမ်တစ်ချက်ချက်ပဲဗျာမှန်ပါပါဗျာတဲ့မလားဗျာမတဲ့ပါဘူးသွားကောတဲ့မလားဗျာမတဲ့ပါဘူးသားကောတဲ့မလားဗျာမတဲ့ပါဘူးဟဲ့ဘယ်နေရာမှတဲ့ဦးဗျာတစ်ချက်ချက်ပဲအဲ့ဘယ်တော့တဲ့လို့အိယာဝင်အိတန်းတဲ့ရင်တော့တဲ့အိတန်းတဲ့ကလို့တော့ကျန်တာဘယ်မှတဲ့တစ်ချက်ချက်ချက်ပဲရှင်တယ်မှန်ပါပါဗျာအဖို့အဖတ်တင်နေတယ်ပဲတင်တယ်လုံးတော်ဦးဒီဖို့ဟင် ဟင်တဲ့ကလည်းမတဲ့ကမတဲ့ပါဟုတ်ကလားမတဲ့တာတော့ပဲတစ်ခါတော့တဲ့တာကပဲတစ်ခါတော့ပုံမကြီးတော့မဟုတ်ဟင်အဲ့ဒါတော့မရှင်းနိုင်ပါဘူးဟင်အဲ့တော့ယုတ်တဘာဝကသူကနှေးတဲ့တဘာဝရှိတယ်နာမ်တဘာဝကမြန်တဲ့တဘာဝရှိယုတ်တစ်ချက်ကို စိတ်က18ချက်ယုတ်တစ်ချက်အလှုပ်ကိုစိတ်က18ချက်သိတယ်ဟင်မှန်ပါဗျာအဲ့တော့ဘယ်လောက်กว่าနေတော့ဟုတ်ပါဗျာ18လမ်းတစ်လမ်းထင်တယ်မှန်ပါဗျာ အဲ့တော့တို့ဒါတို့လေးလုံး၆ဖက်နဲ့ဘုတ်ဘက်ဘုတ်ဘက်နဲ့သွားနေတဲ့မယားနဲ့ဟိုကဖိန်ပေါ့ပေါ့ယောက်ျားနဲ့ခီးသွားတယ်လို့နဲ့တူတယ်မှန်ပါပါဗျာအဲဘယ်နှလားလောက်กว่าမထင်တော့16လလောက်กว่าပါအဲတဲ့ပါမလားဟိမတဲ့ပါဗျာအဲနောက်ကလည်းသူ့ကိုမဆောက်ပါကောင်းတော့ဒီလူနဲ့တော့သွားလိုက်တာနဲ့ဟိုသူသွားမဲ့ရွာပြောက်ပါတာကြလို့မှန်ပါပါဗျာဟင်ဟိုကလည်းချက်ပြချက်ပြနဲ့နောက်လှည့်ကြည့်ပြီးဒီမိန်းမဘွားအနေထားနဲ့မြေပြိုမတက်ကြည့်နဲ့တဲ့ပါမလားဟိမတဲ့ပါဗျာခရီးဒီကြောင်းနဲ့သူသွားတာ မှန်ပါပါအာယုံခံစားတဲ့နေရာလဲရုပ်နဲ့နာနဲ့ကတခုတည်းကိုအတူတူခံစားမှန်ပါပါဗျာအဲသူတို့အတူတူတဲ့မှာအာယုံခံစားလို့ရပါရှိတာကြီးမှန်ပါပါဗျာဟုတ်ကလားမှန်ပါပါဗျာတို့တော့တစ်ဖက်ကအနှေးကြိုက်တစ်ဖက်ကအမြန်ကြိုက်တဲ့ပါမလားမတဲ့ပါဗျာဟင်ပြီးတော့တစ်ဖက်ကကြံ့ကြံ့ထန်းထန်းကိုကြိုက်တစ်ဖက်ကတက်တတာကြိုက်ယုတ်ကကြံ့နှမ်းမှသူကကြမ်းပါမှန်ပါပါစိတ်ကတက်တာမှသူကချမ်းသာမှန်ပါပါတဲ့ဘူးတဲ့လားဟိမတဲ့ပါဗျာအဲဒီမှန်းတဲ့ဘူးဗျာ ဟုတ်ကလားမှန်ပါပါပြီးတော့ယုတ်ကပြင်းပြင်းပန်းပန်းလောက်ရလေသူကအသက်ရှင်လေပဲဗျာဟင်သိက္ခာဝတ္ထုချမ်းချမ်းသာလေးနေရလေသူအသက်ရှင်လေဗျာမှန်ပါပါအဲ့တဲ့ပါမလားဟိမတဲ့ပါအဲ့ဒီမတဲ့တာကြီးဘယ်တော့တဲ့မလို့ဘယ်တော့မှမတဲ့ပါတဲ့ဟုတ်တဲ့ဟုတ်အဲ့မတဲ့တော့တို့မျက်နှာချင်းဆိုင်လို့မရတော့အိမ်မော်ကိုအမြဲမနေတယ်လို့ပဲမှန်ပါပါဟင်ကိုကူမှာကိုစိတ်ပဲတုံးမှကဘူးမကပ်ပါဘူးကတဲ့ချင်းရှိဘူးမရှိပါဘူးဟင်ဘောင်းတော့ဟိုစိတ်ကရှိမှမရှိတာသူသွားနေတော့မှာ မှန်ပါပါဗျာတို့ဒီမြေပြန့်ဆိုရင်တော့နည်းနည်းသက်သာပါသေးတယ်တောင်တက်များအလွန်ထင်ရှားမှန်ပါပါဗျာဟင်တောင်တက်ဆိုတာအလွန်တခါတည်းဟိုတို့အသက်ကိုရှူတက်လို့ရတာမျိုးမှမဟုတ်ပဲတက်ပြန်အားနဲ့တက်ရတာကိုမှန်ပါပါဗျာအဲ့တော့တောင်တက်ဆိုတော့အမော်ကြီးဆိုတော့ရုပ်ကနှေးတာပေါ့ပဲစိတ်ကရောပေါ်မော့ကြည့်ပြီးတော့တောင်ထက်ရောက်တယ်မှန်ပါပါသူ့မလိုက်နိုင်အောင်ခေါင်းလာလို့ရံဖြည့်ကြပါဗျာတလန်းလုံးကိုမှန်ပါပါဟင်အဲဒီရုပ်ကတောင်ကြီးရှိသေးတယ်စိတ်ကတောင်ပေါ်ရောက်နေရောက်ပါတယ်ပူရဟင်အဲ့လို ပင်ပင်ပန်းပန်းကြမ်းကြမ်းထမ်းထမ်းနေရသွားရင်ကိုယ်ထင်ရှားသေးကြမှန်ပါပါဟင်စိတ်ကရှိမှမရှိပဲဟုတ်မှန်ပါပါအဲ့တော့ဘယ်တော့မှဒီစိတ်ဒီဒီကိုမှမကဘူးမတည့်တယ်လေမရနေရဘူးပဲမှန်ပါပါဟင်ဘယ်မှတည့်ရုံအာယုံခံသွားတဲ့နေရာမကောင်းတာလုပ်တဲ့နေရာကျတည့်တယ်သူတို့ပြောမှန်ပါပါဟုတ်ဗျာရုပ်သိခိုင်းတော့ရုပ်ကလိုက်လို့ထားပဲရုပ်ပူတာတော့စိတ်ကလည်းလိုက်ပြောပေးတာထင်တယ်ဟဲ့မှန်ပါပါဒီနေရာလွဲလို့ဘယ်မှတည့်ဟင်အာယုံခံစားမှုကလွဲလို့ဘယ်မှတည့်မတည့်ပါဘူးကျန်တော့တည့်ကြဘူးအဲ့တော့တို့ ပြစ္ဆုတ်ပံတဲ့တယ်မှာမရှိဘူးပြီးတော့ရုပ်ဒီပြစ္ဆုတ်ပံတဲ့တယ်ကရှေ့ကိုလည်းကျူသွားလို့မရဘူးနောက်ကိုလည်းပြန်သွားလို့မရဘူးမရပါဘူးစိတ်ကတော့ရှေ့လည်းကျူသွားလို့ရတယ်နောက်ကိုပြန်သွားလို့လည်းရရပါတယ်ဟင်မှန်ပါဗျာအဲ့တော့သူကစိတ်ကရှေ့သတ်သတ်သတ်ပြေးလိုက်ဒေါနေနောက်သတ်သတ်သတ်ပြန်လိုက်အတိတ်ကိုလည်းသူပြန်နေတယ်နာဂတ်ကိုလည်းပြန်နေတယ်အဲရုပ်ကပြစ္ဆုတ်ပံတဲ့တယ်မှာပဲရှိတယ်ဟုတ်ကလားမှန်ပါဗျာအဲ့တော့စိတ်ကခုနကတို့ရုပ်တစ်ချက်ကိုတစ်ချက်လို့ကိုစိတ်တစ်ချက်ပြီးနေပဲပြီးနေတဲ့ယောဂီပဲဖြစ်ပါသေး ပုံမှန်16ချက်ကအလုံးလက်မဲ့တွေကလိုက်ပြီးအလုံးကြာနေလိမ့်မယ်မှန်ပါပါဗျာဟင်တအားယုံကိုတဝီဖြစ်အဲတခုပဲပြလိုက်တတ်မအောင်တော့ဟုတ်ကလားမှန်ပါပါဗျာကျန်တဲ့16ခုကအလုံးလက်မဲ့လက်မဲ့ပါဗျာဟင်ဒုစာလို့တော့ဖြင့်အပနာတမာရီလို့ခေါ်တဲ့အထက်ညာကိုမှမရောက်မချင်းကိုယ်နဲ့စိတ်တည့်ခဲ့တယ်တည့်တည့်ပါပေါ့ပိုင်းမှာအဲမတည့်ရကြတဲ့ခါပဲခုနကတို့ညာသွားပွင့်ရတာဗျမှန်ပါပါဗျာဟုတ်ကလားမှန်ပါပါအဲ့တော့အဲ့ဒီနေရာမှာတို့ယုံနဲ့နာနဲ့မတည့်ဘူး အဲ့ဒီမတည့်တဲ့နေရာဟာစိတ်ပြီးရှင်ပြေးနောက်ပြန်ဖြစ်လို့ရှိရင်ပညာအဲ့ဒီမှာပေါ်မှာမှန်ပါဗျာဟင်ဟင်ဖြစ်ဆဲကိုရှုနိုင်တော့ဘူးလေမှန်ပါကိုကိုနဲ့ကိုစိတ်မတည့်တော့ဘူးမှန်ပါဗျာအဲ့ဖြစ်ဆဲပေါ်မရှုရင်ပညာတွေပေါ်လွင်လာတယ်မှန်ပါပညာပေါ်လွင်လို့ရှိရင်အဲ့ဒီကိလေသာတွေကြိုက်တယ်မကြိုက်ဘူးဝင်လာတယ်ဝင်ပါပါဝင်လာရင်အဲ့ဒီကြိုက်ဆွဲမကြိုက်ဆွဲလိုက်ဘဝနဲ့ယုံနာနဲ့ကိုဆက်ရနေတယ်ရပါပါဗျာ ဟင်တကယ်လို့ကိုကိုကိုတဲ့အောင်ပေါင်းနိုင်လို့ကိုကိုနဲ့ကိုသိတဲ့နေပြီဆိုရင်ပညာဝင်တာဟုတ်မဝင်ပါဗျာဟုတ်ကလားမှန်ပါဗျာအဲပညာမဝင်တာလို့ရှိရင်ဘဝနဲ့ယုံနာဆိုတာကြားပြမရှိဘူးမရှိတော့ပါဗျာဟင်မှန်ပါဗျာအဲ့တော့တို့ခြူတာလေးရှားပေါ်တင်မိတယ်ဆိုပါတော့အဲ့ခြူတဲ့ပေါ်လေးကိုတတိလေးကိုတင်ထားနိုင်လို့ဒီခြူနေတဲ့ဇဲဇဲလေးလေဟင်ခြူတာလေးခြူတော့ပြီးတယ်ခင်ဗျမှန်ပါဗျာဒါလေးကိုတတိလေးနဲ့ကပ်မှတ်လိုက်ဟိ အဲ့တော့ခြူတာလေးနဲ့တိတာလေးကကပ်မိနေတယ်ထင်တယ်ဟဲ့ကပ်မိပါဗျာဒီလိုဆိုဒီစိတ်ကြီးကြည့်ရောကြိုတွေးနေမအောင်မတွေးနိုင်ပါဘူးနောက်ကိုရောပြန်တွေးနေမအောင်မတွေးနိုင်ပါဘူးဒီလိုဆိုခြူတာခြူတာခြူတီလေးနဲ့ပြီးသွားတာပဲမှန်ပါပါပြစ်စုံပါတဲ့တယ်ရှိုးရင်လေမှန်ပါပါခြူတယ်ပြီးတယ်ကြောက်သွားတယ်ဒါနဲ့ပြီးလိမ့်မယ်ထင်တယ်မှန်ပါပါမြင်တော့ဟောမြင်ပြီလေးပေါ်လာတယ်ထင်တယ်အဲ့လေလုံးတွေတတိနဲ့ကတ်ထားလိုက်ရင်မြင်ပြီမြင်ပြီနဲ့တပိနေမှထင်တယ်မှန်ပါပါသိပြီရှေ့ကိုကြိုပြေးနိုင်ပါဦးမလားပြေးနိုင်ပါနောက်ကိုရောပြန်ပြေးနိုင်ပါဦးနော်ပြန်နိုင်ပါပြီဒီလိုဆိုသူ့သူ့ရုပ်နဲ့သူ့ကို သူ့စိတ်နဲ့သူ့ကိုတဲ့မနေဘူးလားတဲ့နေပါဗျာကြားတော့ဟောဗျာကြားတာလေးနဲ့သိတာလေးပေါ်တတိလေးကထားလိုက်ရင်ပြန်ပါပဲရမှာပါကြားပြီလေးနဲ့ဒါမှရနိုင်မယ်မှန်ပါပါဟုတ်ကလားနန္ဒာလေးနဲ့သိတာလေးကြတော့ဟောဗျာနန္ဒီလေးနဲ့ရမှာပါဗျာသင်္သာရာလေးကြတော့ဟောထိတာလေးနဲ့သိတာလေးဟောဗျာသိတာသိတာရမှာပါအဲကိုမာဟောဗျာဘူမူနွေးမူလေးနဲ့သိတာလေးဟောဗျာသိတာလေးနဲ့ရမှာပါဒါနဲ့ရပါမယ်ခြေလည်းကြုံသွားနိုင်ဘူးနောက်လည်းပြန်နိုင်ဘူးမှန်လားပါဗျာဟင်ဒီမှာပြန်နိုင်ဘူးတကယ်လို့တို့ခြူတာလေးရှားပေါ်တင်ထားတယ် စိတ်ဒီဒီနေရာမှာသူ့ကိုယ်ပေါ်ခြုံတဲ့ရုပ်ကလေးပေါ်ကိုခြုံတည်လို့မရှိခဲ့လို့ရှိရင်ကြက်ဆိုတာသူဖော်ပေးလိမ့်မယ်မှန်ပါပါဗျာဒါကြက်အဲ့တို့ရပေါ်လားမှန်ပါပါဗျာဟင်တကယ်သားနေတာကြက်ထင်တယ်ဟုတ်ဆိုတာထင်တယ်မှန်ပါပါဗျာတကယ်သားနာကြက်သားလို့ရပါလိမ့်မရပါဗျာကိုကအတွေးကပြောတာထင်တယ်ကြက်မှန်ပါပါဗျာဟင်တကယ်အတိကပြောတာလားအတွေးကပြောတာလားအတွေးကပြောတာပါဗျာ အဲ့ဒီကြက်ဆိုတဲ့ဟာတွေနောက်ကကိုစားခဲ့ဘူးတဲ့ကြက်တွေကအစွဲတွေကထားပြောတာမဟုတ်လားမှန်ပါဗျာဟုတ်ကလားဗျာမှန်ပါဗျာဟောကြက်ဆိုတဲ့အတိဘောလားဗျာဟင်မှန်ပါအဲ့တော့ကောင်းဤမကောင်းဘူးမဝင်နိုင်ဘူးလားဝင်နိုင်ပါဗျာဒါရင်ကြိုက်တယ်မကြိုက်ဘူးမဝင်နိုင်ဘူးလားဝင်နိုင်ပါဗျာဒါရင်ကြိုက်ဆွဲမကြိုက်ဆွဲပေါ်နိုင်ဘူးလားပေါ်နိုင်ပါပေါ်နိုင်ပြီကြက်ဆွဲနေပြီဗျာကြက်ဆွဲနေကျုပ်တို့ကြက်ထဲရောက်ရင်ကြဲယုံနဲ့ကြက်နိုင်ရမှာပေါ့မှန်ပါပါဗျာ ဟင်ကြက်ဆိုတာကိုကြိုက်လို့လည်းကြိုက်ဆွဲလေးရှိနေလိမ့်မယ်လေမှန်ပါပါမုံတော့မုံဆွဲလေးရှိနေလိမ့်မယ်လေအဲ့ဒီအဆွဲတိုင်းတို့ဥပါဒနာပစ္စည်းရောဘဝမှာမှန်ပါပါဟင်ဥပါဒနာကြောင့်ဘဝရတာထင်တယ်မှန်ပါပါဟင်သူကဥပါဒနာပစ္စည်းရောဘဝဟင်အကြောင်းကိုဟောအဆွဲလာမှုကိုအကြောင်းပြုပြီးဘဝဆိုဖြစ်နေကြတာထင်တယ်မှန်ပါပါဟေ့ဒီအဆွဲဒီတို့ခုနကပြစ္ဆုတ်ပန်တဲ့တယ်လို့ခေါ်တယ်သူ့ရုပ်ပေါ်သူ့နာမတင်မိလို့မဟုတ်ဘူးလားမှန်ပါပါဟင်ဒါမို့တယောက်ထဲအတွက်အောင်မပေါင်းနိုင်လို့မှန်ပါပါ ဟုတ်ကလားဗျာအဲ့တော့တို့ဘာလုပ်ရမလို့တို့ပညာမပေါ်အောင်ဟင်ဒီဘက်ကပရမပေါ်အောင်ပြင်ပြစုပန်တဲ့ထားအောင်မှာတယ်မှန်ပါဗျာဖြစ်စေဘောတွင်ရှုဆင်းခြင်းပေါ်တွင်ယုံနံတာဆိုတာမှန်ပါဟင်မှန်ပါဗျာခြူတာလေးနဲ့ပြီးတာလေးဒါလေးနှစ်ခုရှိတယ်ထင်တယ်မှန်ပါဗျာဟင်ငါဟောပါသေးလားမှန်ပါဗျာကြက်ပေါ်ဗျာမှန်ပါဗျာဟောခြူတာလေးနဲ့ပြီးတာလေးဒါလေးပဲရှိတော့မှာပေါ့အဲ့တို့ဒါလေးမှတ်နေရမှာ မှန်ပါပါအဲ့တော့ဒီဘက်ကပရမဆိုတာခြူတာလေးရဲ့လူကြဖြစ်တယ်မမြင်နိုင်ဘူးလားမြင်နိုင်ပါဗျာအေးဗျာဟောပညာမပေါ်ရင်ပရမပညာဟုတ်သွားရင်ပရမပေါ်မှာထင်မှန်ပါပါတကယ်လို့ဟိုဘက်ကတည်းဖြစ်သေးဘူးမရှိလို့စိတ်ကလေးကြီးကြည့်ဖို့ကျိုးရောက်ခြင်းလည်းရောက်နေမယ်။ဒီမို့နောက်ကိုလည်းပြန်ရောက်ခြင်းရောက်နေမယ်။ရောက်ပါပါ။အဲ့လိုရောက်နေလို့ကြက်ဆိုတဲ့အတွေးဝင်မိလို့ရှိရင် ကိုယ်ကကောင်းဤဆိုဒီကြိုက်ဤမကြိုက်ဘူးနဲ့ဒါတွေဝင်မလာနိုင်ဘူးလားဝင်လာနိုင်ပါဘူးအဲ့ဒီချိန်မှာခြူတာလေးနဲ့တိတာလေးဖြစ်ဖြစ်မြင်နိုင်ပါဦးမလားမြင်နိုင်ပါဘူးဟောပညာပေါ်ရင်ပရမငုတ်ထားပဲမှန်ပါပါဟင်ဘယ်နဲ့တော့လားအဲ့ပညာပေါ်လို့ပရမငုတ်ရင်အဲ့ဒီအဆွဲတိုင်းဘဝနဲ့ယုံနာနေတို့ဆက်ရကြအောင်မဗျာရပါပါဟင်အဲ့တော့တို့ထဲမှာကြက်ဖြစ်ခြင်းသူဘယ်နှယောက်ပါတော့ညာပါပါလွတ်ပလားမလွတ်ပါဘူးဟင်ဟောကျိုးတော့မဖြစ်ကြဘူးဆို မှန်ပါပါအဲလွတ်အောင်မလို့ရင်ဖြစ်ချင်လို့ပေါ့ဗျာမှန်ပါပါဗျာလွတ်အောင်လုပ်ရမှာပါဗျာဟင်ဟင်အဲကျေခွေးနဲ့သာနေကျေခွေးနဲ့ကြည်နေတော့မှကတော့သွားမှာပါဗျာတနေ့တော့ပညာပေါ်နေရင်ဘဝနဲ့ယုံနာနေရအောင်မယ်အဲဒီအစွဲတိုင်းသွားအောင်မယ်အဲဒီတော့ဝတ်ဖြစ်ချင်သူရောမရှိပါဗျာဟုတ်ကလားဟုတ်လွတ်ကလားဟုတ်လွတ်တော့မလွတ်သေးပါဘူးဟာမလွတ်သေးတာဘိုးဖို့ဖြစ်ချင်နေလို့ပေါ့ဟင်မဖြစ်ချင်လို့အောင်လုပ်မှာပေါ့လုပ်အောင်လုပ်အောင်ပါ မလွတ်လို့လားဖို့တာပါကြီးရဲ့အဖို့အသားနဲ့ပဲပြီးနေရပါတယ်လေဟင်ချုံမိုင်မိုင်နဲ့ထုတ်မှလည်းတူပါတယ်ဒီဖို့တော့ဟင်ဟင်အဖို့ချုံမိုင်မိုင်နဲ့ပြီးမှလည်းတူပါဗျာသိုးသားအောင်ပါဟင်အဲ့တော့ဒီဘက်ကအင်းပညာပေါ်နေသမျှပရမတ်ငုတ်မှာဟုတ်ပါပါဟုတ်ကလားဗျမှန်ပါပါအဲတကယ်လို့ပရမတ်ပေါ်ခဲ့ရင်တော့ပညာငုတ်မယ်မှန်ပါပါအဲ့တော့ပညာနဲ့ပရမတ်ကခွဲလို့မရဘူးတွဲလို့လည်းမရဘူးမှန်ပါပါဗျာ ဟင်အဲ့တော့ပညာနဲ့ပရမတို့အရာဝတ္ထုတစ်ခုပေါ်လာရင်ပညာနဲ့ပရမနှစ်ခုတွဲထင်တယ်မှန်ပါပါဒီဘက်ကအရာဝတ္ထုတစ်ခုပေါ်လာရင်ရောပညာနဲ့ပရမတို့နှစ်ခုတွဲထင်တယ်နှစ်ခုတွဲပါဗျအဲ့တော့တစ်ခုခုကတော့ဥဆောင်ရမယ်ဗျဥဆောင်ရမှာအဲ့ဒီဥဆောင်ဘက်ကိုတို့လိုက်ရမှာမှန်ပါပါတို့ဝိတာခါတော့ကြားဘူးလားဟဲ့ကြားဘူးပါဗျဟဲ့သူ့ယောက်ျားဘယ်သူလဲတို့ပုံနာပါဗျဟင်ဟမ်ပြောကြတော့မဟုတ်အနာသမီးရောကြားဘူးလားကြားဘူးပါဗျသူမိမဘယ်သူလဲတို့အဲ့ဒါတော့သဘောမထားဘူးပါဟုတ်ဗျာ မင်းကပြောကြကံပြောကြတာအဲ့ဒါတဲ့အိမ်တော်တဲ့အိမ်တော်မှာနှစ်ဦးနှစ်ဦးပဲထင်တယ်မှန်ပါဗျာဝိတာကဟောတဲ့အိမ်တော်နှစ်ဦးပဲထင်တယ်မှန်ပါဗျာအနာတပင်ဟောတဲ့အိမ်တော်နှစ်ဦးပဲထင်တယ်မှန်ပါဗျာဟင်အနာတပင်ရဲ့မိမဘသူတဲ့တို့အမိုင်းဟုတ်ကလားဗျာအဝိတာကဟောကိုပြတယောက်ကမိသွားဗျာဟင်တယောက်ကလည်းတော့မထားမိတာနဲ့ဟင်အတူတူပဲပုံရကြီးတယ်ပဲမှန်ပါဗျာဟင်ဟင်ဟင်မကြည့်ပါဘူးအဲ့ဘာဖြစ်လို့လို့ကိုဘက်ကမိမကဥဆောင်နေတဲ့အတွက် ဒီပုပ္ဖာယုံကြောင်းကြီးဆောက်တယ်လင်းအောင်မရဘူးကုလုံးပါမှာပါပဲပါမှာပါလင်းတော့မတူဘဲနဲ့ဒီပုပ္ဖာယုံကြောင်းကြီးကိုဆောက်နိုင်မလားဗျမဆောက်နိုင်ပါဘူးကိုကတိဗျကိုကတိဆိုတာသိမောင်းဘလောက်တုံညာခဏတွေ့ချင်တော့ကတိကောင်းကိုကတိပုပ္ဖာယုံကြောင်းလည်းကြီးကုန်တာလေဟင်အဲ့ဒါကြီးဆောက်တာသူလင်းတော့မတူဘဲနဲ့ဆောက်လို့ရမလားမရပါဘူးဗျအဲ့ဘာဖြစ်လို့သူလင်းနာမည်မပေါ်ဘူးအဲ့ဒါဝိသကဥဆောင်မှန်ပါပါဗျ ဟုတ်တယ်မှန်ပါပါဘယ်အဲ့ဒါပညာဥဆောင်မလို့ပဲမှန်ပါပါပရမငုတ်နေတယ်လို့ပဲမှန်ပါပါအဲ့ဒီမှာမရတာပေါ်နေတယ်လင်းမပေါ်ဘူးမှန်ပါပါကိုပဲကြတော့အနာသဘိငါဟောတို့အားလုံးပေါင်းရင်54ဂတိထင်တယ်ဗျမှန်ပါပါဒီကနေ့6ဂတိဟိုထပ်ထည့်ပြီးတော့ဂတိ60တူသွားတယ်ထင်တယ်ဟဲ့မှန်ပါပါဒီတုံကလေမှန်ပါပါဖခင်เจ้าတော်တက်တက်ကြီးက16ဂတိထင်တယ်ဟဲ့မှန်ပါပါဟင်အဲ့ဒီမှာတော့သူ့မယားသဘောမတူပဲနဲ့အဲ့ဒီဂတိ60လူလို့ရသလားမရပါဘူးဟင်အဲ့ဒါဖြစ်လို့ သူမရနာမယ်မပေါ်တလေဒါလေဥဆောင်တော့ပါဗျာဟုတ်ကလားဟဲ့အေးပရမဥဆောင်လည်းပညာပဲတော့မှပေါ်ခွေမှန်လားပါဗျာသူတို့နှစ်ခုကခွဲလို့လည်းမရဘူးတွဲလို့လည်းမရဘူးမှန်လားပါဗျာဟင်အဲ့တော့ဘယ်နဲ့တုံးတို့အနာသဘင်နာမည်ပေါ်ခြင်းလားဝိတာခနာမည်ပေါ်ခြင်းလားအနာသဘင်ပါဗျာဟုတ်ကလားလုံတော့ဘူးပြီးတော့လေဟင်ဟင်ကိုဘက်ကဝိတာခရဲ့ယောက်ျားကျတော့ပုံညာဝဒနာလို့ခေါ်တယ်ပုံညာပဲကိုဘက်ကပုံညာလက္ခဏာ ဒီဘက်ကပုံညာဝဒနာမှန်ပါပါဟင်အနာသမီးရဲ့မိမကြတော့ပုံညာလက္ခဏာဝိတာခါရဲ့ယောက်ျားကြတော့ပုံညာဝဒနာဒါပဲကွာပုံညာတွေတော့ပုံညာတွေကြီးတယ်မှန်ပါပါတိတော့နှစ်ယောက်လုံးဒုမတည်ဟင်မှန်ပါပါဟိုဥကောင်းနေတာပြည်နေတာမှန်ပါပါတို့ဒီပညာနဲ့ပရမတ်နဲ့ပဲဒီဘက်ကပညာတေးကျပြီးတဲ့ပုဂ္ဂိုလ်ကပရမတ်ကိုပဲလုံးမမြင်နိုင်ဘူးမမြင်နိုင်ပါဗျဟုတ်ကလားမှန်ပါပါဒီဘက်ကပရမတ်တေးကျပြီးတဲ့ပုဂ္ဂိုလ်ကြတော့ဟောပညာမမောင်းဘူးဟာမြင်နိုင်တော့ဘူးအဲတခုငုတ်နေရင် တခုပေါ်နေမှာပဲဟုတ်ကလားအဲတခုပေါ်နေတဲ့ခိုင်ကတခုကမြုပ်နေရမယ်နှစ်ခုတော့ပေါ်တည်းမရှိဘူးမရှိပါဘူးဟင်ဟုတ်ကလားဟိမှန်ပါပါအင်းခြူလို့ခြူတာမှတ်နေတဲ့အချိန်မှာကြက်ဝင်နိုင်မှာမဝင်နိုင်ပါဘူးဟင်ကြက်ကြက်မှတ်နေတဲ့ခါမှာခြူတာကိုမှတ်လို့ရပါမလားမရပါဘူးတစ်ခုပဲမှတ်လို့ရမှန်ပါပါနှစ်ခုတော့မှတ်လို့မရဘူးဟုတ်ကလားဟိမှန်ပါပါအဲနှစ်ခုမှတ်လို့မရဘူးတစ်ခုတော့ပြင်သိနေရမယ်အဲ့တော့တို့ဒီတိုင်းမှာပဲဗျနာဒီဝကမှတ်တဲ့ပုဂ္ဂိုလ်မှာဟောဝင်တဲ့တဲ့ထွက်တဲ့တဲ့အပြောချင်းတူလား တခုကဝင်တယ်လေမှန်ပါပါတခုကထွက်တယ်လေမှန်ပါပါအဲ့တော့တို့နာပြီးသားကလေတိုက်ခိုက်မှုကြီးတယ်မဟုတ်လားမှန်ပါပါနှစ်ခုကတော့ဖြီးဝင်ဖြီးအတွက်အထီးကြီးတယ်ထင်တယ်ဟဲ့မှန်ပါပါတို့ကတခုကြတော့ဝင်ပြီးတဲ့တခုကြတော့ထွက်ပြီးတဲ့အပြောချင်းတူလားမှန်ပါပါမတူပါဘူးအဲ့မတူရင်ဝင်မှုရဲ့ဖြီးမှုနဲ့ထွက်မှုရဲ့ဖြီးမှုဟောတူမလားမတူနိုင်ဘူးဗျာဟင်အဲ့တော့ဝင်တယ်လို့ပြောတဲ့နေရာမှာဟောဝင်တာလေးနဲ့ ဝေမှုလေးနဲ့ကောတူးမလားမတူပါဘူးထွက်တယ်လို့ပြောတဲ့နေရာကောထွက်ချာလေးနဲ့ထွက်မှုတူးမလားမတူပါဘူးတူနိုင်မှုဗျာအဲ့တော့တို့ဒီဝင်တယ်လို့မှတ်တာကပညာထင်တယ်မှန်ပါပါဗျာဒါတို့ဗမာထုံးတာဗမာတိကိတာနဲ့မှတ်တာထင်တယ်မှန်ပါပါဗျာဒီကလာကြတော့ဒီလူကြီးရှူတာကိုတမျိုးပြောမှာနော်ပြောမှာပါအေးကြတော့တမျိုးကြီးပြောမှထင်တယ်မှန်ပါပါဗျာ ဟင်သဘောချင်းကတော့ဘသူကရှိဆိုနှခေါင်းကတော့ဒီလေးဝင်မာကြီးတဲ့ထင်တယ်ဒီလေးထွက်မာကြီးတဲ့ထင်တယ်သဘောချင်းကြတော့တူတူထင်တယ်အပြည့်ကြီးကြတော့ကွဲလိမ့်မယ်ကွဲပါဗျာဟုတ်ကလားအဲ့တော့သူဝင်နေလို့မှတ်လိုက်လို့ရှိရင်ဒါဝင်နေလို့မှတ်ခံရတာကဟိုထွက်တာနဲ့ကိုကိုပြပြပြီးအောင်ထင်တယ်မှန်ပါပါအဲ့ဒါပညာပဲမှန်ပါပါအဲ့တော့တို့ဝင်နေလို့မှတ်တဲ့ကံမှာအေးမှုပါမယ်ပါပါဗျာထွက်တာကနှွေးမှုပါပါဗျာအေးမှုနဲ့နှွေးမှုတူပါပါဗျာ ထိတာချင်းနာတူတာထိပုံချင်းမတူမတူပါဗျာဆင်းရဲပြီးချိုးဤရံကားပြီးချိုးဤချိုတာချင်းနာတူတာချိုပုံချင်းမတူမတူပါဗျာဟုတ်ကလားမှန်ပါဗျာအဲ့တော့ဆင်းရဲတဲ့ရံကားတဲ့အပြောပွဲနေတာပြီးခြူတာတာတူရခြူပုံမတူလို့မှန်ပါပါဒီမှာလဲတို့ဝင်တာနဲ့ထွက်တာအပြောကွဲနေခြင်းမီထိတာခြင်းတာတူတာထိပုံချင်းမတူလို့မတူပါဘူးဟုတ်ကလားဗျအဲ့တူဘူးဗျအဲ့တော့အေးမှုနေမှုချင်းမတူဘူးမတူပါဗျဟင်အဲ့တော့နာတိဝါကအဝေထွက်မှာအေးတယ်နှွေးတယ်လို့သိလို့ရှိရင်ဒါတီသောရဲ့တတ္တိ အတိုက်တရဲ့ပထမဆုံးခေါင်းဆောင်တပ်ပြီးတပ်တွေ့နေတာမဟုတ်လားဒါပထမမဟုတ်ဘူးလားမှန်ပါဗျာဟင်နောက်တော့အေးလှုပ်လှုပ်နှွေးလှုပ်လှုပ်ဒုံမိုးအေးရေးရေးရေးနှွေးရေးရေးပေါ်နေလို့ရှိရင်ဒါအတိုက်တရဲ့နောက်လိုက်ဖြစ်တဲ့ဝါရောတတိကြတာမဟုတ်ဘူးလားမှန်ပါဗျာဒါတွေ့နေတာမဟုတ်လားအဲ့ဒါပထမမဟုတ်ဘူးလားမှန်ပါဗျာဟင်အဲ့တော့ဒီနာပြီးဝါရဲ့ဝင်နေဆိုတဲ့တခုတည်းမှာပြီပြင်ပညာနဲ့ပရမတွဲရတယ်မှန်ပါဗျာထွက်တယ်ဆိုတာဟောပညာနဲ့ပရမတွဲရတယ်အဲ့ရှက်တွဲရရှိနေတာပဲဗျာ ဟုတ်ကလားမှန်ပါပါတေးရမျက်ရှိနေအဲ့တော့ဒီဒီအေးလို့လို့နေလို့လို့ဒါလေးကိုစိုက်ရွှေမှတန်းနဲ့တတိအားကောင်းလာလို့ရှိရင်ဟောအဝင်အထွက်မှာတူးပြအယော်လေးနဲ့တင်လေးမတူပါဗျာအယော်နဲ့တင်တူပါမလားမတူပါဘူးအဲ့ဒါတို့အခါပဲပဲခေါင်းဆောင်ဖြစ်တဲ့အာဘောရတတ္တိကိုတို့တွေ့ရမှာမဟုတ်လားမှန်ပါပါဒါပဲနှခေါင်းကရှုပ်ရှုပ်ဒါပဲလားပါတယ်ဒါပါပဲဗျာဟင်နောက်ကြည့်တဲ့အာကောင်းလာလို့သိချကြည့်လိုက်ရင်တို့အဝင်နဲ့ထွက်မှာအမာလေးနဲ့အပျော်လေးတွေ့နေတယ်တွေ့ပါဗျာဟင် ဟင်အတင်းတဲ့ခါမာလိမ့်မယ်ထင်တယ်ပြောတဲ့ခါပြောလိမ့်မယ်ထင်တယ်ပြောပါဗျာဟင်ဟုတ်ကဲ့မှန်ပါပါဗျာဟင်ယူစီနဲ့ဖွဲ့စည်းခေါ်မှာပေါ့မှန်ပါပါဗျာညီနဲ့ရေဟာလေမှန်ပါပါဗျာဟင်ရေဘက်ကအကောင်းကလို့ယူစီသွားလို့ရှင်ပြော့နေတာထင်တယ်မှန်ပါပါဗျာဟင်တကယ်လို့ဟိုမြေဘက်ကဖွဲ့ပြီးအကောင်လဲရေကဖွဲ့ပြီးအကောင်လို့မြေကိုထုတ်ထားလိုက်လို့ရှိရင်ရေမယူသိနိုင်ဒီနေရာရှုံးရနေတော့မြေကြီးဖြစ်တာမဟုတ်လားမာတာမဟုတ်လားမှန်ပါပါဗျာအဲ့တော့တို့ဒီပျော်ခြင်းမာခြင်းဆိုတာ ခုနကအတင်းရော့တိုင်းမဟုတ်လားမှန်ပါပါအဲ့ဒီအတင်းရော့ဟောကိုရဲ့တိုက်ခတ်မှုရဲ့အဘူးအေးကြောင့်အတိုင်းမဟုတ်လားမှန်ပါပါအေးအဲ့ဒီတိုင်ဖောက်ပြန်နေတာပဲဗျမှန်ပါပါအဲ့တော့အပြော့မှာဟောတူပါမလားမတူပါပါအဲ့ဒါပရမတ်တိမဟုတ်ဘူးလားပရမတ်တိပါဗျဒါလေးပါရဲ့တဘာဝပြအခံမဟုတ်ဘူးလားမှန်ပါပါဒီအဲ့တရားပဲလိုက်ရှာဆရာတို့သေးလို့မလို့ပါပါဒီမှာပဲပရမတ်ရှိနေတာမှန်ပါပါဒီမှာပဲပညာရှိနေတာဟင်မှန်ပါပါအဲ့ဒါဝင်နေထွက်တဲ့တာမှတ်နေတယ်ဝင်မှုထွက်မှုကိုမတည်သေးရင်ပညာပဲ ပေါ်နေနေမယ်ပရမန်ကုန်နေမယ်ခင်ဗျားတို့ဝိပါခာနဲ့ဆုံးနေမယ်မှန်ပါပါသူတယောက်ကြဘသူတို့ဆိုခင်ဗျားတို့ပြောတယ်ရှိမှာမဟုတ်ဘူးမရှိပါဘူးဟင်ကိုကိုဘယ်လိုပြောပြရရှိမလားပြောရကြောင်ကြားမှာပါဟုတ်ကလားဝိတာခာယောက်ျားသူတို့မင်းဘာမသိပါဘူးဆိုဖို့ဟင်ဝင်နာထွက်တာနဲ့ဖို့ပြီးနေတာပါဟင်ဝိတာခာယောက်ျားရှာတွေ့ရမှတူဒီပါဘူးချိန်ထိတွေ့မလားတွေ့ပါဘူးဟုတ်ကလားဗျဟင်အဲ့တော့အေးရေးရေးရေးရေး အင်းဒါပြီးတို့ခုနပြောတဲ့အေးဒါလေးရတွေ့သွားလိုက်ရော့သွားလိုက်ဟင်ခါရဲအေးဒါလေးကနေတော့ပြော့သွားလိုက်မာသွားလိုက်ထိုးထွေးလိမ့်မယ်အေးနေတယ်အဲ့ဒီမှာလှုပ်ရှားဖောက်ပြန်နေတာအဲ့ဒါပရမဘုံလားမှန်ပါဗျာရုပ်ပြီးဖောက်ပြန်တာတော့သဘောဆိုတာမှန်ပါဗျာဟင်အေးဟိုတိုက်ခိုက်မှုတိုက်သူဖောက်ပြန်တာထင်တယ်မှန်ပါဗျာဟိုတိုက်ခိုက်တဲ့လေဘက်ကပယ်ဆောင်လာတာအေးတော့ဒုနှခေါင်းကောအေးပါဗျာဟိုတိုက်ခိုက်ဟိုရှိုက်ထိုးလိုက်တဲ့လေကပူတော့ဟောဒုနှခေါင်းကောပူပါဗျာဟဲ့ရုပ်ဖောက်ပြန်နေတာလေမှန်ပါဗျာရုပ်ပြီးဖောက်ပြန်တာတော့သဘောဆိုတာ ဒီရုပ်ကနာသဘောကိုပြရမှာမဟုတ်ဘူးလားမှန်ပါပါအိမ်မှာဟိုဖောက်ပြန်လိုက်ထားတာပြီးပြီးနာတင်တယ်မှန်ပါပါဟိုကအေးတာဖောက်ပြန်တော့ပြီးတာကနှွေးတာလို့ပြီးတာလားမသိပါဗျာအေးတယ်လို့ပဲပြီးမှာပေါ့မှန်ပါဗျာဟောဟိုကနှွေးတာထားဖောက်ပြန်တော့ဟောပြီးတာတွေကဟောနှွေးတာပါပဲအဲနံပြီးတာတော့သဘောသာအဲ့ဒါမဟုတ်ဘူးလားမှန်ပါအဲ့ဒါဗရမမဟုတ်ဘူးလားဗရမပါဗျာဟင်အဲ့ဒါဝင်ပြီးထွက်ပြီးမှတ်မယ်ဟောမှတ်နေရင်မတကနေဝင်မှုထွက်မှုအကြောင်းကိုသိရင်တို့ဗရမပေါ်လာပြီမှန်ပါပါပညာငုတ်ပြီမှန်ပါပါဒါမို့တို့ပညာပေါ်က ကြော်ဖို့ရခဲရင်လေမှန်ပါပါအဲ့ဒါအဲ့ဒီပညာဘောကကြော်ခြင်းလို့ရှိရင်ပြစ္ဆုတ်ပံတဲ့တော့မှားမှန်ပါပါဗျာဟင်ကိုကိုကိုတယောက်ထဲတဲ့အောင်ပါမှန်ပါပါဟုတ်ကလားဗျဒီလိုမှတော့ခြူတာလေးခြူတာလေးတိုင်းသုံးနေလို့ခြူတယ်ပြီးတယ်ပျောက်သွားတယ်ခြူတယ်ပြီးတယ်ပျောက်သွားတယ်ဒီလိုဆိုရင်ကြက်သားတော့သားနေတာပေါ့ဗျာကြက်ဖတ်သွားဝါမေးအောင်မလားမဝါမေးပါဘူးဗျဟင်ဤဓာလေးတော့ရင်တော့ ။ဤဓာလေးပြီးတယ်ပြောက်သွားတယ်ဤတယ်ပြီးတယ်ပြောက်သွားတယ်ဒါလေးလှုပ်ရှားဖောက်ပြန်နေရပြီလို့ရှိရင်ဟောဗျဝက်ဆိုတာပေါ်ဦးမလားဗျ။ပေါ်ပါပါ။အဲ့တော့ဝက်သားကြိုက်လို့ကြိုက်တော်လည်းပဲဝက်ဖတ်ကိုတိုက်မိဦးမလား။မှန်ပါပါ။ပြင်ပရမတ်ပေါ်နေပြညာဝက်တို့တက်တို့လွတ်သွားပြီ။လွတ်ပါပြီ။တို့ဒီနေရာရောက်အောင်တော့မှားရမယ်။မှန်ပါပါ။အဲ့တော့တို့မှာအဲ့ဒါမှတ်ဖို့ရအတွက်ပြညာတီကတို့မှာ၄ခုဖုန်ထားတယ်။မှန်ပါပါ။ဟင် ဥမာမဲ့အရာဝတ္ထုတစ်ခုကိုသူများလိုက်ရှာနေမသိအောင်လေးတက်အမျိုးမျိုးလေးခုဖုံးထားတယ်သူခန္ဓာမှာလည်းပညာလေးမျိုးဖုံးထားတယ်ဗျာမှန်ပါပါနံပါတ်1ကတော့နာမပညာဗျာမှန်ပါပါဗျာဟင်အနိပညာကလည်းတို့ကိုဖုံးထားတယ်ဖုံးထားပါဗျာဟင်သူသင်ကြိုက်တုန်းကတွေ့ရဲကွယ်တန်ဃာတော်တွေတပါးကသဏိသားရဲ့တပါးကတနင်းလာဟဲ့တပါးကအင်္ဂါဟဲ့သင်ကြိုက်ဖရာဆွန့်တော်ကရင်တိတာတယ်သဏိသားလည်းသူသဏိတော်လေးကြီးတယ် ဘလောက်သူစနေဆွဲနေတော့ဆွဲပါပါဟင်သူ့သူ့နာမလေးသူဘလောက်ဆွဲမလဲဟာဆွဲပါဗျာဟင်အင်္ဂါကလည်းအင်္ဂါတောင်လေးပဲတနင်္လာကလည်းတနင်္လာတောင်လေးပဲဆွဲဗျာအဲ့လောက်ထိမှန်ပါပါဟုတ်ကလားဗျာမှန်ပါပါဟင်အဲ့ဒါနာမပညာကလည်းဆွဲတယ်ဆွဲပါဗျာဟင်နာမပညာဆိုယောက်ျားမိန်းမအဲ့ဒီဘောတို့အဆွဲလည်းများကြီးမှန်ပါဗျာဟင်လူခွေးအဲ့ဒီဘောလည်းအဆွဲများကြီးဆွဲပါဗျာဟုတ်ကလားဟင်မှန်ပါပါဟင်ပြီးတော့ယောက်ျားထဲမှာပါဘသူပဲဝါ ဘယ်လိုဆွဲထင်တယ်ဟဲ့မိမလည်းကဘသူပဲဝါဆိုဘယ်နဲ့တော့ဟဲ့ဆွဲပါပါဟဲ့နာမည်ဒီပေါ်ဆွဲနေတာမှန်ပါဗျာတို့မျိုးများမှာဆိုရင်ဟိုပါတော့နာမည်ထိုက်လို့ဆိုနာမည်ပြောင်းရတာအဖြစ်တောင်ပါသေးတယ်မှန်ပါပါဟုတ်ကလားမှန်ပါဗျာဟဲ့နာမည်ဆွဲနေတာတကယ်လို့တို့ဖိုးဟင်အောင်ငိမ့်လို့ညာမဲ့ထားတယ်အောင်ညွန့်ဘာမာသားဟာညာမာသားဟာဆိုဖို့ဘယ်လိုနေလဲစိတ်လားမလုပ်လားစိတ်ပါပါဘာလို့အဖိုးကခင်ဗျားကိုအောင်ငိမ့်လို့မဲ့ထားတာပြင်းကြဆွဲနေတော့ ခုဒီအောင်ရင်းစွာကိုဖိုးဆွဲနေရင်အောင်ညွန့်ဘာဟညာဟာပြောရင်ဘယ်လိုနေလို့လှုပ်လားမလှုပ်လားလှုပ်ပါပါဟာဘာဖြစ်လို့အောင်ရင်းပြောတာဟင်တကယ်လို့ပြောထားပါတော့အဖိုးအဖိုးရဲ့ဖေအဖိုးလူကနေပြီးတော့အောင်ညွန့်မဲ့ထားတာပေါ့ဟုတ်ကလားအဲ့တော့အောင်ရင်းကြီးဘာဟညာဟာဆိုရင်ဘယ်လိုနေလို့အကုန်လုံးပါဗျာဘာဖြစ်လို့အဲ့ဒါတနည်းနေတာပဲမဟုတ်လားဟုတ်လားမဟုတ်ဘူးပါကိုယ်နာမည်မဟုတ်လို့အဖို့အောင်ညွန့်ကဖုန်းနာမည်ဟုတ်လို့လားဟုတ်ပါရဲ့ဟုတ်ပါရဲ့ ကိုနေလာဟိုဟိုဘက်ရွာလည်းမဲ့မှာအောင်ရုံစာရှိပြေဝင်ဦးမယ်ကိုဘက်ရွာလည်းရှိုးမှာရှိပါတယ်ဒီဦးမှာလည်းရှိုးမှာရှိပါတယ်အဲ့ဖေးပါလားအတိုင်းပါဟုတ်ကလားဗျအဲ့တော့အောင်ရုံဘာဟာညာဟာဆိုဘယ်နဲ့နေတော့ဟင်ကိုဆုံးမကိုတော့မှာပါဘယ်နဲ့အခုကအောင်ရုံဟိုလိုလားနှစ်ခုကဘိုးအောင်ရုံလို့မိကောင်ပြေးပါသလားမသားပါဘူးဘယ်နှကြည့်လို့နေရက်ကိုခေါ်လာလားဘယ်တော့ခေါ်ပါလဲခေါင်းကြီးကိုခေါ်လာလားခေါ်ပါဗျဟင်အဲ့ဖေးတော့အောင်ရုံနဲ့ဘာဆိုင်လို့ အဲ့တော့အောင်ညုံကြီးဘာဟာညာဟာဆိုရင်တဲ့နေလို့ဟင်ဒီဖို့တော့မေးလို့မရတော့ဘူးဟင်အတရားကပြောမှာဟိုဥအောင်ကြီးညာဥဥအောင်ညုံကြီးရဲ့ကျေးဇူးကြောင့်ပေါ့ဥအောင်ညုံကြီးတဘောကဘလောက်ကောင်းတာကဗျာဥအောင်ညုံညုံကြီးအိမ်တို့အတားဗျာကျွန်တော်တို့ဘယ်နေလဲဆိုရင်ဟောဘယ်လိုနေမလို့အဲ့လိုနေများပြောရင်ဟောဘယ်လိုနေမလို့အဖေကောင်းကောင်းလေးကြီးပြောဘယ်လိုနေမလို့တွေးရတော့ဘူးဟင်အောင်ညုံကောင်းကောင်းလေးကြီးပြောတာဖိုးမပါဘူးနော်အောင်ညုံကောင်းကောင်းလေးကြီးပြော မနေ့တော့ရပါတယ်ဗျဖိုးရှောမခက်လို့နေမှာပါဟင်တို့အမိဆွဲနေတာပြောတာဟင်ဒါသင်္ကေတပဲကွကာနာနဲ့ပေါ်ပြောလို့ရှိရင်တော့ကားတိုင်းမှုဖြစ်ရင်ဖမ်းလို့ရအောင်နံပါတ်တတ်ထားသလိုမှန်ပါပါဟုတ်တယ်မှန်ပါပါဟင်နံပါတ်ကြီးဖမ်းတာသူမှန်ပါပါအဲ့တော့ကားနံပါတ်လိုပဲဗျမှန်ပါပါအဲ့တော့ကားတိုက်သွားတယ်ဆိုဘယ်ကားမှမသိတာအဲ့တော့နံပါတ်ကြီးရှိဆိုဟာနံပါတ်ကြီးဘယ်နံပါတ်ပဲဆိုတော့ဘယ်ကားပဲဆိုအဲ့ဒါ သူသူစေကားတကောင်စင်းရှိသေးတာကိုဗျာရင်တိတ်ကြီးမှာဒါကြည့်ပြီးဒါပဲမညာအဲ့ဒါပဲကတွတ်ဖမ်းအဲ့လိုကိုဗျာမှန်ပါဗျာဟင်အဲ့တော့ကားနံပါတ်တိုင်းဘောဗျာဒီဟာမှမလုပ်ထားတာအဲ့တော့ကားနံပါတ်ကြီးဟို1396ဆိုတော့1396ကြီးဘာဟာညာဟာဆိုတော့ကားရတော့လားမလုပ်ပါဘူးမလုပ်ပါဘူးဟင်အောင်ယုံကြီးဘာဟာညာဟာဆိုတော့ဘယ်လိုနေတော့မသိဘူးမလုပ်ပါဘူးဒီနေ့နဲ့ပြောမအောင်ဟုတ်ရှင်ဘယ်လိုတော့ဟင်ကားရတော့တော့ပေါ့များသိခံထားဖို့ဟင်ဘာမှပြောဘူးဗျာ ကာကြီးကောင်းကြောင်းပြောတော့ဟောဘယ်နဲ့တော့ကာကြီးကပြုတ်ဘူးလားမပြုတ်ပါဗျဟင်အဖိုးများကောင်းကြောင်းပြောတော့ဘယ်နဲ့နေလို့အောင်ညုံကောင်းကြောင်းပြောတော့ဘယ်နဲ့နေလို့ဒီအဖိုးတို့ညာလျှောက်တတ်ကြတာလည်းမလျှောက်တတ်ဘူးတဲ့ဟင်အဲ့ဒီအောင်ညုံဆိုတဲ့အမည်ပေါ်မှာတို့ဆွဲနေတယ်အဲ့ဒါနံပါတ်1အဖုံပဲမှန်ပါပါဗျအဲ့ဒီမှာတင်ဆွဲနေတယ်ဘယ်လိုမှတို့ပရမကိုဖော်လို့မရဘူးဟင်မှန်ပါပါပရမဘယ်လိုမှဖော်လို့မရဘူးမရပါဗျပြီးတော့ဒီခန္ဓာကိုယ်မှာရှိနေတဲ့ထဲမှာဒီတို့မိခင်ဝန်ပိုက်တဲ့တုန်းကတော့မိခင်ရဲ့အပုံဝင် ဒီကနေခန္ဓာကိုယ်ပြင်းပြင်းလာတဲ့အချိန်ကျတော့မိပြင်သားတဲ့ဟာရဲ့ကတိဓာတ်ကိုချက်နဲ့ချက်ကျိုးကနေတစ်ဆင့်ချက်ကနေသွင်းရတာမှန်ပါပါအဲ့ဒါနဲ့တို့တို့ဒီမှာရုပ်အဆင့်ဆင့်သူဒီတို့ပထမဆုံးဖြစ်တာလေးကကလလရေကြီးဆိုတာဒီအဖျားလေးထိတ်ကိုတိုးလိုက်တယ်ဗျအုံဖီကြီးလေးအဲ့ဒီတိုးတဲ့ဟာကိုအိန္ဒိယခါလိုက်အောင်တယ်ဗျနောက်ဆုံးကြံလေဒါလေးတော့ရှိတာမှန်ပါပါဒါလေးကနေအဖြည်းဖြည်းတခါတည်းဟိုတို့တေယတိကလတေလိုပေါ့ တဲ့တိကလေးတွေကနေနေဘူးလှညအဖရေးစိဒါနဲ့ပွားအတက်လာတယ်လို့မိခင်ဝုံးမိုက်တဲ့ရှိတယ်အပူအေးအဲ့ဒီတုတ်သွေးနှစ်ခုရဲ့အပူအေးကြားကနေဒါကကြီးထွားလာတာမှန်ပါပါအဖြစ်စဉ်လေမှန်ပါပါဟင်အဲ့ဒီကနေခန္ဓာပြီးပြင်းလာတဲ့ခါကျတော့မိခင်ရဲ့ဟိုစားတဲ့ဩဇာတတိကိုချက်ကျူးကသဖြင့်ယူပါအပြင်ရောက်တော့နှုတ်ထင်တယ်ဒီကနေဝါပဒီကနေသမင်းဟင်းထင်တယ်အဲ့လိုစားတော့လာတာအဲ့ဒီမှာရုပ်စင်းစင်ဟာတို့မိအားများလိုပဲဟင် မိအား၄ပြီကြောင်းမှကြည့်မိအားဆက်မပြတ်ထင်တယ်ဟိမှန်ပါပါဗျာဟိတညာလုံးကဒါပဲထင်နေရတာမိတာခွက်ကိုသွားကြည့်ရင် မတူဘူးကဏ္ဍတူပါမလားမတူပါဘူးမိတာပေါက်ပါလေမတူနိုင်ဘူးအဲ့ဒီတည်းရုပ်ဖြစ်တင်ဟာအဲ့မိတာပေါက်ကကဏ္ဍလို့သွားနေတယ်ဒီမှာလာတစ်ဖက်ထဲလို့ရှိရတာမှန်ပါပါဗျာတို့တန်တတိပညာလို့အဲ့ဒါသုံးတာပေါ့ဒီခန္ဓာကိုယ်မှာရုပ်ဖြစ်တင်နေတစ်ခုပြီးတစ်ခုအဆင်းဆင်းအဆင်းဆင်း ရှေ့ကပြက်ကြလိုက်နောက်ကအသာထိုးလိုက်ရှေ့ကပြက်ကြလိုက်နောက်ကအသာထိုးလိုက်နဲ့တို့အဲ့ဒီတိုင်းသွားမှန်ပါပါအဲ့ဒါကိုတို့သာဥပမာပြီးတော့ကလေးငယ်လေးတွေဟောင်းတွင်းကြလို့ရှိရင်မီးဘူးတို့မိသားလေးတစ်ချောင်းယူတော့ကိုမယမ်းဘူးလားဗျာယမ်းပါဗျာယမ်းတော့ဒီတစ်ခုဒုချောင်းလေးတစ်ချောင်းနဲ့ပဲထင်တယ်မှန်ပါဗျာကိုကလေးငယ်လေးယမ်းရင်ယမ်းတော့မိကွင်းကြီးထင်နေရတယ်ထင်တယ်မှန်ပါဗျာဖြစ်တင်တန်းကြီးလေမှန်ပါဗျာတို့ယုတ်ကြီးနာရဏကြီးကလည်းအဲ့လိုပဲယုတ်ဆင်းဆင်းနေနောက်ကအသာထိုးရှေ့ကပြတ်ကြသွားတာနေနောက်ကအသာထိုးထိုးပြီးဖာထေးပြီးတော့ ဒီလိုသေးသေးလေးကနေအလတ်အလတ်ကနေအကြီးအကြီးကနေအဖိုးအဖွားအဲ့လိုဖြစ်သွားတာထင်တယ်မှန်ပါပါအဲ့ဒီဖြစ်စဉ်ကြီးကလည်းတို့ကိုအမြဲတမ်းအဲ့ဒီပညာကလည်းတို့ကိုဖုံးထားတယ်ပရမတ်ကိုမြင်နိုင်ဘူးမှန်ပါဗျာမြင်နိုင်ပါဘူးဟင်ဒီဖြစ်စဉ်ကိုထိုးပေါက်ပြီးမှန်အားဘယ်လိုလုပ်ဝင်နိုင်မှာမဝင်နိုင်ပါဘူးပြစ္ဆုတ်ပန်တဲ့တွေကိုစိတ်သားအားနဲ့စူးစားအားနှစ်ခုပေါင်းမှထင်တယ်မှန်ပါပါတို့ဟိုအချုပ်လူများဆိုသိပါလိမ့်မယ်ဟိုတစ်ဖက်ကဖိပြီးတယ်ထင်တယ်တစ်ဖက်ကပေါက်တာထင်တယ်မှန်ပါပါဟင်ဖိအားနဲ့ပေါက်အားထင်တယ်မှန်ပါဗျာဟင် တခါပေါက်အားမှာတောင်အောက်အနဲ့ထက်အာရှိသေးတယ်ရှိပါဘူးအောက်မှာအာရှိလုံးတယ်မှန်ပါပါဟင်အဲအောက်ကတခါဝင်ထိုးပေးလိုက်အပေါ်ကတခါရှုပ်ပေးရတာတယ်မှန်ပါပါအဲ့လိုပဲအတွင်းကအောက်မေ့ခြင်းနဲ့အပေါ်ကဟိုရှုမှတ်ခြင်းဆိုတာအော်တတိနှစ်ခုအများအားလုပ်ပေးနေမှာမှန်ပါပါဗျာဟင်အတိကအာလီကနာဒီလာစိတ်ကိုဟိုဟိုဝင်တာလေးနဲ့ထိတာလေးလားမှန်ပါပါဗျာဟင်ဒီမို့ထိတာလေးနဲ့သိတာလေးလားမှန်ပါပါဗျာဒီမို့ဝင်တာလို့ခေါ်တဲ့လေနဲ့နာဒီလာလေးနဲ့တိုက်ခိုက်တဲ့နေရာလေးလားမှန်ပါပါဗျာဟင်ဒီနေရာလေးကိုကပ်ပေးနေရတာ မှန်ပါပါသူ့ဆက်ကလေးများကိုပြီးနဲ့နှစ်ခုကိုကွာမသွားအောင်ကပ်ပိတ်ထားတယ်လို့ထင်တယ်မှန်ပါပါဗျာဟင်အဲ့ဒီကပ်ပိတ်ပြီးမှခုနကအထက်အောက်အနဲ့ချုပ်တယ်လို့ထင်တယ်ဟိမှန်ပါပါဗျာဟင်ပေါ့ပါသလိုနေရာမရွေ့အောင်ပြီးရတော်ယူရတယ်ထင်တယ်မှန်ပါပါဗျာပြီးတော့အောက်အချင်းနဲ့အထက်အချင်းကိုတွဲဖို့ရအတွက်အာနှစ်ခုအပြိုင်လုပ်ပြရတယ်ထင်တယ်ဟိမှန်ပါပါဗျာအခါနဲ့အပေါ်ကအထုံမှုနဲ့ထင်တယ်ဟိမှန်ပါပါဗျာအေးအဲ့ဒီတိုင်းဒီနာတိဝတွေမှာဝင်တယ်လို့လဲထွက်တယ်လို့လဲဆိုတာကို အောက်မေ့နေတဲ့တတိကတလုံးရှိရတယ်ရှိပါပါအပေါ်ကနေဝင်နေထွက်တယ်ဆိုတာကဟိုပညာတွေဝင်ခွင့်မရအောင်တခြားပညာတွေဝင်ခွင့်မရအောင်သူပရမဘောကိုသူပညာတင်ပေးတာထင်တယ်မှန်ပါပါဟင်ထင်ရစားခြင်းသူထင်ရပေးပါလို့တောင်းရသလိုပဲအဲ့လိုမှတ်ပေးနေရမှန်ပါပါအဲ့လိုမှတ်အားကောင်းနိုင်မှာအဲ့ဒီတန်တတိဖြစ်တင်ရဲ့အထက်အားကိုမြင်နိုင်တယ်မှန်ပါပါအဲ့တို့ဒုတိယဟိုဖုံးမှန်းတာတဲ့ပညာပဲမှန်ပါပါတတိယပညာကတမှုဟပညာတဲ့ဒုက္ခနာကိုမှာအပေါင်းစုတွေသဘင်လေးတွေနဲ့ဟင် ရှိတဲ့လက်သေးလေးတွေနဲ့မွှင်းညင်လေးတွေနဲ့အရေးပြားလေးတွေနဲ့ဟင်တို့ရှိတယ်ဟိုသပင်းရှိတယ်လက်သေး32ပုတ်တာတာထင်တယ်ဒါလေးတွေပေါင်းစုထားတာထင်တယ်မှန်ပါပါဒီတဲ့နုညနာတော့ရုပ်ကလသီလေးတွေအသေးအသေးလေးတွေအကုန်လုံးပေါင်းစုထားတာထင်တယ်မှန်ပါပါအသားတွေတစ်ခုမှဆိုဟိုတို့မုံမုံလေးတစ်ခုကိုအသားတွေတစ်ခုလုပ်တဲ့အခါမုံမုံပုံမြောင်များစွာကိုရေနဲ့နေထားသလိုမှန်ပါပါဗျာဟင်ခန္ဓာကိုယ်ကြည့်လိုက်လို့ရှင်ဒုတော့နဲ့ပြောရင်တော့ကောင်းနှင်းတုတ်ကြီးနဲ့အလွန်တူထင်တယ်မှန်ပါပါဗျာဟင်ထဘူးတုတ်ခေါ်တာမှန်ပါပါဗျာဟင်ထဘူးကြီးတဲ့ဆန်တွေထွက် ထိခါနေပိတ်ပိတ်ပြောကြိုးကြီးနဲ့စီးဟုတ်ပြီအပေါ်မှာဆွဲစရာလေးနဲ့ပြုတ်ထားတာထဘူးတော့ခေါ်တာမှန်ပါပါအဲတို့မှလည်းအေးပြအကြောတွေနဲ့ပဟင်အထဲထဲမှာအသားတို့ဘာတို့ဒါတွေထည့်ထားတာမဟုတ်ဘူးလားမှန်ပါပါအေးအဲ့ဒီတိုင်းပေါင်းစုထားတော့တို့ဒီမှာခန္ဓာကိုယ်ကြီးရဲ့အပေါင်းစုဟင်မှန်ပါပါဒီလိုကြီးပေါ်နေတယ်အဲ့ဒီအပေါင်းအစုကိုတစ်ခုချင်းမြင်ဖို့ပရမတ်ကိုဆိုတာလွယ်ပါမလားမလွယ်ပါပါတာမန်တတိနဲ့မလွယ်ပါဘူးဟင်ပြစ္ဆုတ်ပန်တဲ့တယ်ဟိုလေခုနကပီလေးနဲ့ တတိအားလေးနဲ့ဖိထားနိုင်ရမယ်မှန်ပါပါအတိကအားလေးလားမှန်ပါပါအကောင်ရမယ်မှန်ပါပါဗျာဟင်ပြီးတော့အောင်းမေတတိနဲ့သူတိုက်တတိဟင်အဲဒီတတိနှစ်ခုကလည်းအမြဲကိုယူနိုင်မှတို့ဒီတောင်းစုနေတဲ့ပညာတုံးကြီးကိုပရမဆက်ဆက်ဖြစ်တယ်ခုနဒါလီဘာတို့ရဲ့လှူရှားဖောက်ပြန်နေပုံကိုမြင်ရတယ်မှန်ပါပါဟင်ဟုတ်ကလားဗျာမှန်ပါပါပြီးတော့နောက်ဆုံးပညာကတော့တန်ဌာဏပညာတဲ့တရားကြီးလေမှန်ပါပါဗျာဟင်အော်လူရိတ်တရားအဲနွားရိတ်တရား ဟင်တွဲရိပ်တရာအဲ့လိုတရာကြီးတွေပေါ်နေကြတာထင်တယ်မှန်ပါဗျာဟဲ့ဒါကြည့်တော့ဒါကလူဟိဒါကကျွဲဟိဒါကနွားဟိဒီလိုပြောတာထင်တယ်မှန်ပါဗျာအင်းတို့ပါတော့ဆာမုံကလေးတွေကိုတချို့လားဂျုံမုံလေးတွေတွေ့ပါလိမ့်မယ်တချို့ငါးရုပ်ကလေးတွေတချို့ဆင်းရုပ်ကလေးတွေမှန်ပါဗျာတချို့ကြားရုပ်ကလေးတွေမှန်ပါဗျာအဲ့ဒါအကုန်လုံးကဂျုံမုံမယ်မဟုတ်ဘူးလားဂျုံမုံပါဗျာဟုတ်ကလားမှန်ပါဗျာဒီမှာလည်းမြေဓာတ်ကိုဟိုရည်ဓာတ်နဲ့ဟိုဖန်ဆင်းပြီးတော့ဟိုတို့သွေးသားထက်ဟုတ်ကလားအပူအေးထက်ပြီးတော့အလှူရှားထက် ဒါနဲ့ဒါလေးပါးနဲ့ဖြစ်နေတာရေးဖို့မို့လားမှန်ပါဗျာဟာဒါလေးပါးဖြစ်ပြီကြီးပဲမှန်ပါဗျာအဲ့ဒါကြီးကိုတို့ခုနကပြောတဲ့ဟောဟင်တဏ္ဏနမိတ်ကြီးကခုနကောင်းချင်းတို့ကြီးလိုအပေါင်းစုနဲ့သူ့ပေးပြီးတော့တဏ္ဏနမိတ်ကြီးပေါ်လာတဲ့ခါကျတော့ဒါကလူဒါကနွားဟောအဲ့လိုခေါ်လာပြီတင်အဲ့ဒါယောက်ျားဒါမိန်းမအဲ့လိုထင်တယ်ဟိမှန်ပါဗျာဟင်အဲ့ဒီနောက်မှတို့ရဲ့နောက်ကပါလာတဲ့ကံအတိုင်းပြီးတော့ညင်းစရိုက်ဝါဒနာအတိုင်း တို့ကိရိတာအတိုင်းတယောက်နဲ့တယောက်မတူဘူးထင်တယ်ဟဲ့မတူပါဘူးအဲ့ဒါကကံတို့တရားတို့ဝါသနာတို့အတိုင်းကွဲနေတာအကုန်လုံးကတော့ဒါလေးပါးရဲ့လှူရှားဖြစ်ပြမိုးကြီးတယ်ထင်တယ်မှန်ပါပါယုပရမကရတာပဲထင်တယ်မှန်ပါပါနံပရမကအဲ့ယုပရမမရွေသိနေတာပဲထင်တယ်ဟဲ့မှန်ပါပါဟဲ့ဒါလေးပဲတို့ရှိတာသာမန်နမိတ်ဆိုတဲ့ဒါယောက်ျားဒါမိန်းမဆိုတာလေဘယ်နဲ့တော့သူ့ဘဝကြော်နိုင်မှမလားတာမန်ကြော်နိုင်ပါဗျာတာမန်ဖြစ်ပြတတိမမြင်မဲနဲ့ကြော်နိုင်မလားမကြော်နိုင်ပါဘူးယောက်ျားမိန်းမဆိုတဲ့ပညာတိတဏ္ဍနမိတ်ကိုယ်တိုင်ကြော်နိုင် မှန်ပါဗျာအပေါင်းစုကြီးကိုတစာချင်းကိုဖြစ်ပြမြောင်အောင်ရှုနိုင်ပါမလားရှုနိုင်ပါဗျာတော့ဖြစ်စီကြီးကိုတစ်ခုပြီးတစ်ခုကြားကိုခြားပြီးတော့အာဃာတပရိသီရာဆိုတဲ့အခြားမှုနဲ့တခါတဲ့တပတ်တိတပတ်တိတခန့်တိတခန့်တိဖြစ်အောင်ရှုနိုင်ပါမလားရှုနိုင်ပါဗျာနောက်ဆုံးအမီးကိုတို့ဝတ္တကြာယုံနဲ့ခရင်းချင်တယ်မှန်ပါဗျာတာမယာကြီးပြောယုံနဲ့ပါချင်လာတယ်တို့နာမည်ဘယ်လောက်ထိသွဲနေတော့သွဲပါဗျာအဲ့ဒီပညာ၄မျိုးတို့မှာသွဲနေကြဘယ်လိုမှပြမပေါ်နိုင်ဘူးမပေါ်နိုင်ပါဗျာဟင်ဟင် အဲ့တော့ဝင်နာမှတဲ့ယောဂီလဲဝင်နာတင်ဆွဲနေရင်ဘယ်တော့မှဝင်သဘောထွက်သဘောကိုမြင်နိုင်ဘူးမမြင်နိုင်ပါဘူးနာရာမှနေတဲ့ယောဂီဟောနာရာမှယုံနဲ့ဘုနာယုံမရှိမဲမှန်ပါပါနာရာလေးရဲ့လူကြပုံပရမတ်ကိုမြင်ပါမှန်ပါပါဗျာတကယ်လို့အဲ့ဒီနာတဲ့ပရမတ်မြင်သွားရင်လည်းအဲ့နာတယ်ကိုငါပေါင်ကြီးငါချီကြီးငါလည်းကြည့်ပေါ်တော့ဘူးမပေါ်ပါဗျာအဲဝင်နေထွက်တယ်ကိုလည်းဝင်လုံချထွက်လုံချသိနေလို့ရှိရင်ငါနှာခေါင်းကြီးလေးကြီးပေါ်တော့ဘူးမပေါ်ပါဗျာပညာမြုပ်ပါပဲမြုပ်ပါဗျာပရမတ်ပေါ်ရင်ပညာအလိုလိုမြုပ်တယ်မှန်ပါပါဗျာဟုတ်ကလားဟဲ့မှန်ပါပါဗျာအဲ့တော့ဘယ်နဲ့တုံးကြအဲ့ဒါလေးကို ပညာပေါ်ကိုမေးမတင်မဲနဲ့ပရမတ်ပေါ်ကိုတို့မေးတင်နိုင်အောင်မှန်ပါဗျာဟင်ပြစ်စုံပန်တဲ့တယ်မှတ်နိုင်ပါဗျာမှန်ပါဗျာခုနကဆက်ကလေးဆက်လို့ထင်တယ်အချုပ်ဆက်လို့ထင်တယ်မှန်ပါဗျာပြင်လေးနဲ့လည်းဖိဟင်အထက်အောင်အထက်အကြီးအော်အကြီးနှစ်ခုလည်းတွဲမိအောင်ဟိုတို့ပါတော့အခလီကလည်းပေါက်ပေးအဲ့လိုလုံနိုင်မှရမယ်ဗျာမှန်ပါဗျာဟင်လုံနိုင်မှမလားဖို့သူစားမှာလားဘယ်တော့သူစားမှာလဲ ခုကစပြီးကြိုးစားငယ်သေးတာကိုကြာဟွန်းဖြည်းဖြည်းပေါ့ဟုတ်လားဟုတ်နင်းငယ်ပါသေးဖြည်းဖြည်းကြရမှာပါဟိုဖြည်းနေကြငယ်သေးတာကိုဟွန်းဟွန်းအရွယ်ကငယ်သေးတာကိုကြာဟွန်းအပြည့်ကနောက်ကြတယ်ဟိုနောက်ကြပါဦးဗျာမမွေးကြရသိလာတာကြီးကိုမတော်တာသိလာတာဟုတ်ကလားဗျာဟိုခုကမတော်တာသိတာမဟုတ်ပါဘူးဖိုးကမတော်တာအသုံးချလာတာနေမှာပါမှန်ပါဗျာဟင်တို့ပညာပေါ်ကြီးတဲ့သွဲနေတာမှမြတ်ပညာပေါ်မှာသွဲနေတာမှန်ပါဗျာပရမမှာသွဲရအောင်ရှိဘူး မရှိပါဗျာဟင်းချိုတာရောစာရင်မတန်းနဲ့ကုန်နေတယ်နဲ့မှန်ပါပါကြက်ကဘယ်တော့ကုန်မလို့မကုန်ပါဗျာလက်ပြင်ကတွေးရင်ဟောမကုန်ပါဗျာနောက်လာတွေးမယ်ဗျာမကုန်ပါနောက်နေ့တွေးမယ်ဗျာမကုန်ပါဗျာဟဲ့ဗျာခဏအဲ့တော့ဆွဲရကြမှာပေါ့အဲပရမဘောသူကြက်ကစားတော့မချိုတာမှန်ပါပါဗျာချိုတာကချိုစားတော့ချိုတာပဲအဲစားပြီးကုန်ပြီကုန်ပါဗျာဟင်အဲပရမဘောသူတို့ဆွဲရမှာရှိဘူးမရှိပါဗျာပညာပေါ်မှာတို့ဆွဲနေတာမှန်ပါပါဗျာဟင်အဲ့တော့တို့ပညာနဲ့ပညာနောက်လိုက်သားမနေနဲ့မှန်ပါဗျာတို့ဖရာလက်ထက်ကရှိသေးကွယ် ယဟန်တပါးကသူ့ဆရာကသူ့ကိုနာမည်မဲ့တာပါပကလို့မဲ့ပါဠိလိုပေါ့ဗျာပမာလိုတော့လူလုံးမှာပေါ့အဲသူ့ဆရာကဟေ့ပါပကကြီးလာအောင်အတော်နေဝပါပကကြီးဘာဘွားလို့ဇန်းဆိုမခံဘူးတဲ့နာမည်ကလူလုံးမှာပါဟေ့လူလုံးမှာလာအောင်ဟေ့လူလုံးမှာပဲသွားလိုက်ဘူးဆိုခံဘူးသူကအဲသူ့တရင်လုံးပေါ်တယ်လေဒီလိုပဲဟေ့ပါပကကြီးပဲနေလို့ဟေ့ဝမ်းနေဟေ့ပါပကကြီးဘယ်လိုလုပ်ဟေ့နေခံနိုင်ဘူးတဲ့ဗျာတော့သူများနာမည်လေးတွေကြတော့ကောင်းတာပိသနာတဲ့ပန္တိတတဲ့ ငါနာမည်ကြတော့ဘာပကတဲ့မင်္ဂလာလည်းမရှိကြက်ပည်လည်းမရှိအဲ့တော့ဆရာကိုပြောင်းခိုင်းဟင်အဲ့ဆရာလည်းနာမည်ကနာမည်ပဲနာမည်ကမင်းအမေဘာပကလို့ဘယ်လောက်မဲ့နေနေမင်းအားထုတ်လို့တရားသိနေရင်ဘာပကကဘာပကပဲกว่าတဲ့သိတာကသိတာပဲกว่าပညာရှိကပညာရှိပဲกว่าဟုတ်ကလားမှန်ပါပါဘယ်လောက်ပဲနာမည်ကပါဏိတလို့မဲ့ထားနေနေဟင် တရားမှာကိုယ်ပြပြမသိလို့ရှိရင်သူ့ဘယ်လိုမှမတတ်ဖြစ်နိုင်ဘူးမဖြစ်နိုင်ပါဗျာဟုတ်ကလားဟဲ့အပြောပေါ်တယ်မင်းလိုက်မနေနဲ့မှန်ပါပါဗျာအဲလိုက်တဲ့အတွက် तू ကအဲ့ဒါအားမရဘူးမကျင်တာဘူးအဲ့တော့ဘုရားရှေ့စီရောက်တော့ဘုရားကအိမ်မှာအတိတ်ဆောင်ကြတယ်အေးတကြိမ်လုံးကလည်းဒီလိုပဲကွာငါတက်ကတူဆရာကြီးဖြစ်တော့ကအဲတပည့်တယောက်ကလာတယ်တဲ့သူ့နာမည်ကလည်းမင်းလိုပဲတဲ့ပါပကလို့ပဲဟင်ပါပကဆိုတော့သူ့နာမည်ကိုအကုန်လုံးကပေါ်ပြဆရာကြီးဟဲ့ပါပကလာဦး ကိုကလည်းဘာပကကြီးဘာလုံဆောင်ဟိုတငယ်ချင်းတွေကလည်းတရင်ဟိုတို့ကြောင်းနေပဲတရားလေဟေးဘာပကဟိုကလည်းဟေးဘာပကတငယ်ချင်းကလည်းဟေးဘာပကဘာပကကြီးတခေါ်တာဟုတ်ဗျာပါဠိလိုပြောတာပေါ့ဗမာလိုတော့ငရုတ်ပေါ့လူရုပ်မှာပေါ့အောက်ခံနေမှုကဆရာကြီးကျွန်တော်နာမကြောင်းပေးဘာပကဆိုနာမနဲ့ကျွန်တော်မရဘူးဟာမင်းဘယ်နာမကြောင်းတော့အကောင်းဆုံးနာမကြောင်းနေလေဒီလိုဆိုရင်မင်းရှောက်ပြီးတော့နာမစနေနာပါရှောက်ပြီးနာမစနေနာလို့မင်းအကြိုက်ဆုံးတွေ့ရင်ငါ ယူခဲ့ငါအဲ့ဒါမှတ်ပြီးမေးသူသွားတမျိုးဝင်တမျိုးထွက်နေဟဲ့တမျိုးရောက်တဲ့ခါလာကြတော့ကိုမမตาကြီးချလာတာတွေ့ဟင်ကြီးစီတနောင်နောင်နဲ့မตาကြီးချလာအဲသူနဲ့တန်းတွေ့တယ်အာခဏတို့တာပါတော့မตาချမလို့နာမည်ဘယ်လိုဟောဆိုနာမည်ကဇီဝကတဲ့ပါဠိလိုဗမာတို့တော့ဥသက်ရှိတယ်ဟင်ကိုမသေးလားမှန်ပါပါဗျာဟုတ်ချလာဟာခင်ဗျားတို့ကနာမည်ကြတော့ဥသက်ရှိတယ်ဘာလို့သိရတာတော့မဟုတ်ဟော နာမည်ကနာမည်ကွာမင်းဒီလောက်အားအားလားအမင်းဦးတက်ချီဆိုတိုင်းမင်းအရှိရအသက်ချီရမလားကွာမင်းတော်တော်အားရကောင်မဲလို့ဆိုထုတ်လိုက်တယ်ဟင်အဲ့တော့ဟာဟင်ဦးတက်ချီလွယ်သူရတာပဲကိုရှေ့သွားပြန်ဟောအဲသွားတော့မျိုးလက်ကောင်လောက်ကြတော့ဟိုတို့လမ်းကြားကဟိုတို့ဖြာလမ်းကြားလေးနေမှာပေါ့လေတိုင်းတိုင်းမှာချီပြီးတော့အမျိုးသမီးတယောက်ဝိုင်းပြီးတော့ရိုက်နေကြဆိုတယ်အင်ရှင်တွေက ဟင်အဲ့တော့သူကအဲ့ဒီနာရောက်တော့ဟာခဏတော့အဲ့ဒီမိမကြီးဘာလို့ရိုက်နေတော့အဲ့ဒီမိခလေးကိုပဲအာအဲ့ဒါအကျွေးမပေးနိုင်လို့သူတို့အိမ်ရှင်တွေကနေပြီးတော့အဲ့သူ့အစီကာမကိုရိုက်နေတာဟာသူ့နာမည်ကဘယ်လိုခေါ်လို့ဆိုတော့ဒနာပါဠိတဲ့ပမာပါဠိလိုပြောတာကြပမာလိုတော့မထေးကျွေတဲ့ဟင်ဟာခမရတို့ကမထေးကျွေကဒီငွေလေးမှမပေးနိုင်ဘူးဆိုတော့ဟာကောဟင်ဟာမထေးကျွေခေါ်တိုင်းသေးရမလားကွာထေးတာကသူ့ကံအတိုင်းပေါ့မထေးကျွေကမထေးကျွေပဲမင်း တော်တော်မိုက်တဲ့ကောင်မဲလို့ဆိုတဲ့အာဖြစ်သေးပါဘူးနာမည်နဲ့အလုံးနဲ့တော့တခြားစီပဲလို့ဆိုတဲ့ပြန်လာရောတဲ့ဗျာလမ်းကြတော့မျက်စိလေးလဲနေတဲ့လူတယောက်တွေ့ရောတဲ့ဟာအမောင်ပဲသွားမလို့ဆိုကျုပ်အချိနဲ့အနောက်နဲ့ကိုမှားနေလို့ဘယ်သွားလို့သွားမှမသိဘူးကြမျက်စိလဲနေတယ်လို့ဆိုတဲ့ဟာမင်းနာမည်ဘယ်လိုခေါ်တော့ဆိုပန်ထကတဲ့ပါဠိလိုပြောတာတပမာလိုတော့မောင်လန်းတယ်အဲမောင်လန်းနာမည်မဲ့တဲ့လူကမျက်စိလဲနေလို့တဲ့ဟုတ်ကလားဗျာမှန်ပါပါဟင် ကိုလည်းအောင်ညွန့်တယ်အောင်လဲအောင်တယ်ညွန့်လဲညွန့်တယ်ဘယ်လိုဘယ်လိုပါတကားဘယ်လိုနာမည်တော့ကောင်းပါဗျာအောင်လဲအောင်ညွန့်လဲညွန့်နဲ့ဘယ်လိုပါတကားပဲဟောနောက်ကပါတကားပဲခေါခုမပြောဟင်ဟာမင်းဟာနာမည်ကမောင်လန်းနဲ့ဘာလို့လမ်းမျက်စိလဲရတယ်လဲပါဟာပါမောင်လန်းမောင်လန်းမဲတော့မျက်စိလဲတာကလဲတာပဲရတယ် ဘယ်နဲ့မောင်လိုင်းဆိုတဲ့မလဲပဲရှိပါမလားတဲ့ခမရတော်တော်အားတာပဲဆိုတော့နောက်တော့ဘယ်နာမည်မဲမဲလကားပါပဲကွာဆိုပြီးပြောင်းလာတာတဲ့ဗျာဟင်မင်းတို့ပြောက်ဘူးဟင်နာမည်ဟင်ဟောဗျာမပြောင်းပြောင်းရုံပဲလားဖို့ဟင်အဖိုးကမလို့ဘူးလားတဲ့အောင်အောင်ရမယ်ကွာညွန့်ရမယ်ကွာမကျင်ညာရဘူးလားမကျင်ညာရပါဘူးဘာဖြစ်လို့လို့ ဘာလို့နာမည်မိုက်မိုက်တာအောင်တိုင်းတိုင်းဘာလို့မိုက်တာဟုတ်ဘယ်လိုခေါ်ပြအောင်မရမလို့ခေါ်ပြအောင်မဲဆိုအောင်ရင်းဖြစ်ဖြစ်မဲ့လိုက်ပေါ့ဘာလို့အောင်ညွတ်မဲ့ရတုံးဖို့ဟင်ဟင်ဘယ်အောင်ညွတ်လဲပြောသေးတယ်ခုတော့ကြည့်တော့လဲဖွားတင်မိနေတွေ့တော့ရှုံနေတာကြီးတဲ့ရှုံနေရှုံနေနေနေအောင်ညွန့်လားရှုံနေလားဟုတ်ကဲ့ဒါနဲ့ဒီမှာသာအောင်ညွန့်မခေါ်ကြတော့မှလည်းဦးရှုံနေပြီဦးရှုံနေပြီလို့ဟင် ရှင်အဖိုးရှင်ပဲနဲ့တော့အောင်ညွန့်လာရှုံးနေမှာအဖိုးဘိုးရှင်ကြောရဘူးနဲ့တူတယ်ဟင်လက်ပေါင်းထိုးကြည့်တယ်အဖိုးဘိုးကြီးကြီးသားဟင်ဟင်တဲ့ဒီဘိုးလက်ဆောင်ထိုးကြည့်တယ်မင်းငါမပြောနဲ့တော့ဘောဟင်အေးနာမည်ကနာမည်ပဲတို့နာမည်နာမပညာပေါ်လိုက်မနေနဲ့တို့မှာအဲ့ဒီနာမပညာကနာမတစ်ဖုံးတာမှန်ပါဗျာဟင်ဒါပြီးဖြစ်တင်ကတို့ဖုံးဖုံးတာ မှန်ပါဗျာဟင်ခြေတင်နာကြီးကအဆက်မှန်ပြပဲကမိကိုလုံးကြီးလိုပဲမပြပါဘူးဟင်ပြီးတော့တမူဝဆိုတဲ့အပေါင်းစုပညာကလည်းတို့မှာခုနက39ခုထားတာပေါင်းစုပြီးတော့ဒီလိုဆိုင်ခဲကြီးဖြစ်အောင်လုပ်ပြထားမှန်ပါဗျာဟင်အဲ့ဒါကိုကြည့်ပြီးတော့ခုတာဏနာပညာဆိုတာတာဏနာမိကြီးကယောက်ျားတာဏမိမတာဏလူတာဏနွားတာဏဒါလည်းလုပ်ပြီးထားတယ်မှန်ပါဗျာဒီပညာ၄ခုကိုကြော်နိုင်ဖို့ဆိုတာတော်တော့တတိနဲ့မကြော်နိုင်ဘူးမရပါဗျာဟင်မှန်ပါဗျာဒီအဲ့ဒီပညာ၄ခုဖုံးထားတဲ့ဒီဒါလေးပါးရဲ့ဓာတ်ကောင်တဘာဝတတ္တိကိုမြင်ရင်လို့ရှိရင်တတိဆိုင်အားကောင်းမှန်ပါပါ ဟင်စိတ်သာအာကောင်းသူ့တိုက်အာကောင်းဟုတ်ကလားတစ်ဖက်ကလည်းဝင်တယ်လို့မှတ်ရင်ဝင်ရင်ဘယ်လိုနေတယ်လဲဆိုတဲ့သုံးသပ်မှုဆင်ခြင်မှုအမြဲပါရတယ်မှန်ပါပါဟင်ဝင်တယ်လို့မှတ်တာကပညာကိုမြုပ်ပေးနေတာမှန်ပါပါဝင်ဘယ်လိုလဲဆိုတာကပရမတ်ကိုဖော်ပေးနေတာမှန်ပါပါဟင်အဲ့တော့တစ်ဖက်ကဝင်တယ်လို့ပညာမြုပ်ပေးနေပြီတစ်ဖက်ကဝင်ရင်ဘယ်လိုလဲဆိုတော့ပရမတ်ကိုဖော်ထုတ်မပေးနိုင်ရင်တို့ပညာနဲ့ပဲပြီးသွားမယ်မှန်ပါပါခုနလေးခုရဖုံကိုတို့မလှန်နိုင်ပဲဖြစ်သွားမယ်မှန်ပါပါ အေကဲတော်ကြဆိုဗျာသာသာသာ